တက်တောင်းတက်တာနဲ့ထိုင်ရမယ်နော်ဒီနေ့2020ခုနှစ်အောက်တိုဘာလ18ရက်ဒီနေ့ညနေ9:00နာရီထေရဝါဒစတမကမ္မထာနန်ဆရာပိုင်း59ခုနှစ်ဘုန်းကြီးတို့မနေ့ကသုလဝေဒနာတော့ကိုပြောနေမှာအဲ့ဒါကြီးသုလဝေဒနာတော့ကလည်းနည်းနည်းလည်းခက်ပါဒါပေမဲ့လို့လေးလာတဲ့နဲ့တော့ဖြစ်နေတဲ့တော့ဘုန်းကြီးပြောပါဘာဖြစ်လို့လဲဆိုဝိနာ ရှုကြပြီဆိုဒီတော့ကအထိုက်ကြောင်နားလေထားမှပိုကောင်းပါလေအဲဒါကြောင့်မဝေနာနုပနာပြောရတဲ့အခါပို့ပြီးတော့နားလေသဘောပေါက်တယ်မနေ့ကတော့ခွေတို့និရောဓသမပနဲ့ပတ်သက်ပြီးပြောနေတယ်နိရောဓသမပနဲ့ပတ်သက်ပြီးတော့နိရောဓသမပဝင်စားပုံတို့ပြရခါကျတော့နိရောဓသမပမှာထပုံတို့အဲဒီနိရောဓသမပဝင်စားတဲ့ကာမှာမျိုးဒီနိရောဓသမပဝင်စားတဲ့ချိန်ထတဲ့ချိန်မှာ ဘယ်လိုဖြစ်တတ်တယ်လဲဒါလေးတွေပေါ့ဒါလေးတွေစာနဲ့ဘုန်းကြီးပြောခဲ့ပါအဲဒီမှာမနေ့ကတော့နိရောဓမပါဝင်စားတဲ့အကြောင်းအရာတွေကိုပြောပြောပြနောက်ပိုင်းမှာဘေကုဏီမဝိတာခတကအနာဂံဝိတာခတကကမေးပါတယ်ဥပဒကကနိရောဓမပနိရောဓမပဆိုတာအိမ်မှာယောဂီတို့မှတ်စုလေးလည်းပေးထားပါတော့သာမဏေနံပါတ် အမတိဘုန်းကြီးတို့ဘာတွေလဲကရဏပြင်တာဆိုတော့အဲဒီမှာကြည်လိုက်နိရောဓမပပညာဝိရိယနိရောဓမပအတူတူပဲတင်ညာဝေဒနာတွေပါချုပ်သွားလို့တင်ညာဝိရိယနိရောဓသမပလို့လည်းသုံးတယ်စိတ်စေတသိက်တွေစိတ်တစားယုတ်တွေအကုန်လုံးချုပ်သွားတာမျိုးကိုနိရောဓမပဝင်စားလို့ခေါ်ပါတယ်အဲဒါပေမဲ့လို့ကမ္မဇာယုတ်တွေဥရဇာယုတ်တွေဆိုအာဇာယုတ်တွေကကျန်နေသေးတယ် တည်တဲ့ပုဂ္ဂိုလ်နဲ့လုံးဝမတူပါဘူး။ဘာဖြစ်လို့ကာမဇာယုတ်တွေကောင်းတယ်ဥဇာယုတ်တွေအာဇာယုတ်တွေကောင်းတယ်နော်။အဲ့ဒီထဲမှာသူကသူကိုယ်တိုင်ကလည်းအနာဂံဖြစ်ဒီနိရောဓမပါဝင်ဝန်စားနိုင်စွမ်းရှိတော့ဒီဘေကုဏီမာကိုဒီကိစ္စနဲ့ပတ်သက်ပြီးမိတာမှတွေ့တယ်နော်။အဲဒီမှာနိရောဓမပနိရောဓမပဝင်စားရဲဆိုပါလေဆိုစိတ်စိတ်စိတ်စားယုတ်တွေချုပ်သွားတာ။အဲ့ဒါ ဒါပေမဲ့ဝင်စားပုံတွေကတော့မနေရဘုန်းကြီးတို့ပြောခဲ့ပြီနော်ဒီလိုချုပ်အောင်ဘယ်လိုဝင်စားမလဲအဲဒီမှာကံစားယုတ်ကံကြောင့်ဖြစ်တဲ့ယုတ်တွေမျက်စိနာလျာကိုယ်ပေါ့လေဒီယုတ်တွေကြံနေဥရဇာယုတ်တွေအပူဝေးတွေကြံနေအာဇာယုတ်တွေအာဇာယုတ်တွေချိန်နေဦးမယ်အဲနိရောဓမပဝင်စားနေတဲ့ပုဂ္ဂိုလ်ကသင်္ခါရ၃ပါးထဲမှာအနည်းကသင်္ခါရ၃ပါးကိုယင်ပြီးတယ်ဒီနိရောဓမပနဲ့ပတ်သက်တဲ့သင်္ခါရကိုဥတည်မိတယ်အဲ့ဒီသင်္ခါရတွေကလည်းအများကြီးရှိတော့ အဲ့မှာဘေကုဏီမှာပရိသမီတာပတ္တဘုရားဟောတရားတွေကိုသူကကျွမ်းကျင်နားလည်ထားလို့ဆိုတော့ဗာမေကုဏီမေးလာမယ်အခုသူဘာယူရဲဘယ်သင်္ခါရမေးတယ်သူမို့ဖြစ်နိုင်တော့ဘူးနော်တာမန်ပုဂ္ဂိုလ်မဖြစ်နိုင်နိရောဓမဘဝမဝင်စားနေတဲ့ပုဂ္ဂိုလ်ဟာမနေ့ကပြောခဲ့တဲ့ဘုန်းကြီးတို့ကာယသင်္ခါရဝစီသင်္ခါရစေတသင်္ခါရဒီသင်္ခါရသုံးပါးထဲမှာဘယ်သင်္ခါရရှိဥစွာချုပ်ပါတယ်အာမေးခဲ့ ဝစီသင်္ကာရရှိဥစွာချုပ်တယ်ဆိုတော့ဖြေပါနော်။ဘာဖြစ်လို့ဝစီသင်္ကာရရှိဥစွာချုပ်တယ်လဲဆိုဒါလေးတွေကရှင်းပြ။ဝစီသင်္ကာရရှိဥဒီဇံဝင်စားတဲ့ခါကြည့်လိုက်ပေါ့နော်ပရမဇံရပြီဆိုဝိတ္တဝိသရပိတိသုခဧကဂရဒီဇိုင်းကငါးပါးကိုဆင်ញင်ပထမဇံရတော့အဲဒီကနေဒုတိယဇံသွားဝင်စားတော့မယ်ဒုတိယဇံ ဝင်စားတော့မယ်ဆိုဘာလို့ရလဲဒုတိယဇန်တက်တော့မယ်ဆိုရင်ဝိတ္တနဲ့ဝိစာတော့ပြုတ်အောင်ရှုရဝိစာဝိတ္တနဲ့ဝိစာတော့ပြုတ်သွားအောင်ရှုမှဒုတိယဇန်ဝင်စားဒုတိယဝင်စားပြီးရမယ်နော်အဲဒုတိယဇန်ရအချိန်ကနေစပြီးသူဒီဝိတ္တဝိစာတော့လုံးဝမရှိတော့ဒါကိုပြောတယ်နော်ဒါကြောင့်မို့သူကဝစီသင်္ကာရရှေးဥစွာချုပ်တယ်ဒီနိရောဓမဝင်စားတဲ့ပုဂ္ဂိုလ်ကအနာဂံလည်းဖြစ်မယ်တမဇန်တမပတ်ကလည်းရထားမယ် ဇန်တွေကိုစင်တိုင်းဝင်စားတော့ခန္ဓာမပတ်ရှိပါလို့စင်တိုင်းဝင်စားဒုတိယဇန်ရခြင်းအစားကြောဝိတိဝစီဝိတ္တနဲ့ဥစားတာမဖြစ်တော့ဒါကြောင့်ပထမဆုံးဘာချုပ်လဲဆိုနိရောဓမမဝင်စားတယ်ဝစီတင်္ဂလာချုပ်တယ်အဲဒီနောက်အဲဒုတိယဇန်နေဆက်ဝင်စားတတိယထုတ်ဒဇန်သုဒ္ဓဇန်ကြတော့ဘုန်းကြီးတို့အေးဥပ္ပခာနေခဲ့ကြတာရှိနေတယ်ဝင်လေဝင်လေထွက်လေကားတဲ့ကလုံးဝမရှိတော့သုဒ္ဓဇန်ဒါကြောင့် အဲ့ဒါကိုကြည့်ပြီးဖြေပါလို့သုဒ္ဓဇာရတဲ့ကဝင်လေထွက်လေလုံးဝချုပ်ပါတယ်တကယ်ချုပ်တာတော့ဝင်လေထွက်လေကသုဒ္ဓဇာရောမှချုပ်ပါတကယ်လို့ဘုန်းကြီးတို့သုဒ္ဓဇာရမရသိချင်ရင်အဲ့ဒီနေရာမှာလေတကယ်တွေးမတွေးပြန်စစ်ဆေးရတော့ဘောနော် လေဟာသူကတွေးနေသေးရင်တော့ဒါသုဒ္ဓဇာမရသေးဘူးပဲနော်လေးကိုမတွေးတော့ဘူးဆိုမှသုဒ္ဓဇာရတယ်လို့ပြောဒါကြောင့်မို့သုဒ္ဓဇာဝင်စားနေတဲ့အခါအဲ့ဒီချိန်ကာလစပြီးတော့ ကာသင်္ခါရမရှိတော့ပြောသုဒ္ဓဇာပြီးတော့ပြီးတော့အကတာနေဇာဝိညာဉ်နေဇာနေဝဇာအာကိစ္စညာစာရည်ကိုဆက်ပြီးဝင်စားတာအဲကြောင့်မို့ဝစီသင်္ခါရဒုတိယဇံကြားဆိုဝင်စားတဲ့ခြံနေမဖြစ်တော့ဝိတဝိစာရမဖြစ်တော့ဘူးသုဒ္ဓဇာဝင်စားတဲ့ခြံကစီအတ္တတပတ္တဝင်လေထွက်လေကာသင်္ခါရမရှိတော့ဘူးနောက်ဆုံးနေဝတင်ညာနာတင်ညာနာဇံချုပ်တဲ့ခါကျတော့ဝိညာတင်ညာအဲ့မှာနေဝတင်ညာနာဇာတင်ညာလည်းမရှိဝိညာလည်းမရှိဘူးဆိုလိုတာအဲ့ ဉာဏ်တရားအဲ့ဒီဝိညာပညာတွေကချုပ်ဆုံးသွားပြီဒါကြောင့်မို့သူကပရမဇုံဝစီတင်္ဂါရချုပ်တယ်ပြီးတော့ကာယတင်္ဂါရပြီးတော့စေတတင်္ဂါရချုပ်တယ်ဒါလေးဖြေသွားနော်အောက်ကိုဆက်ကြည့်မယ်အောက်ကမေးရပါလေဆိုတော့နိရောဓသမပမှာထားတဲ့ပုဂ္ဂိုလ်ဟာအဲ့ဒီသင်္ခါရသုံးပါးမှာဘယ်သင်္ခါရရှိဥစွာဖြစ်တယ်လဲနိရောဓသမပထားတယ်ဆိုတော့ဘုန်းကြီးမနေ့ကလည်းတိုက်လျော်ပြောပြပါပြီသူက လူလူပြည်မှာ ရှိတဲ့ပုံကိုယ်ကြီးကအစားတော့9ရက်ပဲနေလို့ရတော့9ရက်ပြည့်ချိန်မှာဒီစိတ်စိတ်စိတ်တွေစိတ်တရားရုပ်ဒီသောဘကရပ်သွားတာရပ်သွားတော့နိရောဓမပါဝင်စားတယ်ခေါ်တယ်ပြန်မိထားခြင်းလာတော့အနာဂံပုဂ္ဂိုလ်ဆိုနာဂိုင်းဖို့သောပြန်ဖြစ်ပါလေယဟနာဆိုရင်ရတ္တဖို့သောဖြစ်ပါအဲလိုဒီချင်းကြီးဖြစ်ပြီးတော့ဘဝဝင်နေဆက်ဖြစ်တယ်အဲ့ဒီနောက်မှာစိတ်တရားစိတ်စိတ်တွေစိတ်တရားရုပ်တွေ ဆက်ပြီးဖြစ်နေတယ်အဲ့ဒီလိုဆက်ပြီးဖြစ်ပေါ်လာခြင်းကိုနိရောဓမပထတယ်ခေါ်ပါအဲ့ဒီလိုနိရောဓမပထခြင်းကြတော့သူကခုနက ကာရသင်္ခါရဝစီသင်္ခါရမနောသင်္ခါရတွေမှာဘယ်သင်္ခါရအရင် ဖြစ်တယ်လဲဒါလေးမေးတာပေါ့ဒီမှာတော့သူကစိတ်ဓာတ်သင်္ခါရရှေ့ဥဒ္ဒဖြစ်တယ်ပြီးမှကာယသင်္ခါရပြီးမှဝစီသင်္ခါရနိရောဓမပထတဲ့အခါကျတော့ဘုန်းကြီးတို့နာဂံပုဂ္ဂိုလ်ကအနာဂံ ဒီဖို့ဇောဖြစ်ရလို့ဉာဏ်နာပုဂ္ဂိုလ်ရာအထာတဖို့ဇောစဖြစ်အဲဒီနောက်မှာသူကဘာတွေဖြစ်လာလို့ဘဝင်တွေကြာတယ်ဘဝင်တွေဆက်ဖြစ်တယ်ပြီးတော့စိတ်စီတဲ့စိတ်စားရုပ်တွေဖြစ်အဲဒီအနာဂံပုဂ္ဂိုလ်ဇောနာရင်ဖို့ဇောပဲဉာဏ်နာပုဂ္ဂိုလ်တော့အဲဒီဇောဟာသုဒ္ဓဇံနဲ့ရှင်နာရှင်တဲ့စိတ်ဓာတ်ဖြစ်တဲ့အတွက်သုဒ္ဓဇံတော့ဝင်လေထွက်လို့မရှိဘူးဝင်လေထွက်လို့မရှိတဲ့အတွက်ဘာရစပြည့်လဲစိတ်ဓာတ်သင်္ခါရအရင်ဖြစ်တယ်နော် ပြီးတော့စေတသင်္ကာရပြီးတော့ဗာဖြစ်လဲဆိုတော့ကာယသင်္ကာရဖြစ်တယ်ပေါ့ပြီးတဲ့အခါကျမှဝေစီသင်္ကာရဖြစ်တယ်ဒါမျိုးဖြစ်သွားတော့မှာအဲ့ဒီဖူဇောနဲ့ဒီကာအနာဂံပုဂ္ဂိုလ်ဆိုနိုင်ဖူဇောပေါ့နော်ဒါရဟနာပုဂ္ဂိုလ်ဒါတော့ဖူဇောနဲ့ဝေနာပညာစိတ်စေတသိက်လေးကြည့်ပြီးတော့ပြောထားကြောင်းမို့ပထမဆုံးဖြစ်တာဟာစေတသင်္ကာရအဲ့ဒီနောက်မှာတော့ပွင့်နေဆက်ပြီးဖြစ်လာတဲ့အခါမှာကာယသင်္ကာရဖြစ်တယ် အဲတမဘာမှာထားပြီးဝင်စိတ်တွေချဖို့တူတယောက်နဲ့ပြောဆိုတဲ့ခါမှာအဲ့ဒီဇောစိတ်နဲ့နာဂံဆိုနာဂံဖို့ဇောပေါ့အဲဒါရဟန္တာရဲ့ရဟန္တာရဲ့ရတ္တဖို့ဇောပေါ့ပြောဆိုတဲ့စိတ်တွေဖြစ်လာမှဝိတ္တဝိဇ္ဇာဖြစ်တဲ့အတွက်ဝစီသင်္ကာရဖြစ်တယ်လို့ပြောလို့ပေကုဏီမှာဒါကြောင့်ဘုန်းကြီးတို့နည်းနည်းတော့ခက်တယ်ပေါ့ဗျာကြာဝနာဝရှိအောင်ဘုန်းကြီးတို့လည်းပြောလို့ပြောလို့ရအောင်စာ စာတွေကရှိတယ်ဒါတော့မနည်း ဒီဟာကိုနားလည်အောင်ဘယ်လိုနှုတ်ထွက်အောင်လဲကိုယ်အများကြီးစဉ်းစားနော်ဒီကိုအထောက်ဘူးတဲ့တရားတွေမဟုတ်တော့တော်တော်ခက်တယ်ဘုရင်မင်းကပြောခဲ့သူဆရာသမားတစ်ပါးမေးခဲ့ဘူးသူပေါ့ဆရာသမားတစ်ပါးလည်းဒီလိုပဲသူလည်းမတွေ့ဒါတွေကိုမဝင်စားဘူးတော့ဒီအကြမပြောနိုင်ခဲ့ဘူးပေါ့နော်အဲအောက်ထားတော့ဒါတော့ဘုန်းကြီးတို့ကြာဝနာဝရှိအောင်ဆက်ပါမယ်နော်ပြီးတဲ့အခါဘာမေးလဲဆိုនិရောဓသမပတ်မ ထသောယံကိုဘယ်များသောဖတ်တာတို့အတွေ့ထိပါသလဲဘုန်းကြီးတို့ဖတ်တာသဘောကိုရင်နားလေတာနော်ဖတ်တာသဘောဆိုတော့ဗာလဲဆိုတော့ဓွာရရဲ့အာယုံရှိတယ်ကိုယ်ခန္ဓာကိုယ်မှာရှိတဲ့မျက်စိနားလျာကိုယ်စိတ်ဓာတ်ဓွာရတွေပေါ့ဗျာဓွာရ6ပေါ့ပြီးတခါရအစင်းတို့အတန်းတို့အနံ့တို့ရာသာတွေ့ထိကြံတွေးစရာဒါကအာယုံ6ပါးဓွာရနဲ့အာယုံ6ပါးပေါင်းစုံတိုက်ဆိုင်မိလာတဲ့အခါကျဒီဝိညာဉ်6ပါးဖြစ်တယ် မြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စားသိစိတ်တွေ့ထိသိစိတ်နော်ပြီးတဲ့ခါကျတော့ကြံတွေးစိတ်ဒါတွေဖြစ်အဲပြီးတဲ့ခါမှာဒီသုံးမျိုး ద్వార ရဲ့အာယုရဲ့ဝိညာဉ်ဒီသုံးမျိုးဒီသုံးမျိုးပေါင်းစုံတဲ့ချိန်မှာမှနောက်ကပါလာလဲဆိုဖတ်တာတွေဖြစ်တယ်တွေ့ထိပြီးတော့ဖတ်တာအဲ့တော့အဲ့တော့မီးဒါလည်းအတော့ခက်ခဲတဲ့တရားပဲဒါလည်းသူတို့ဒီဘေကုဏီမှာဖြည့်ထားလို့လား ဒါဘုန်းကြီးတို့ပြောရတာဟုတ်ကိုယ်သဘောနဲ့ကိုယ်တော်တော်ပြောရခက်တဲ့တရားဒီရောသမပတ်မှာထသောကနာဂံပုဂ္ဂိုလ်သော နာဂံဖလာတပဟုတ်ယန္နာပုဂ္ဂိုလ်သောရတ္တဖလာသမပကစဖြစ်တယ်တဲ့အဲ့ဒီဖလာသမပဟာဇာကစရည်တဲ့ကိလေသင်္ခါရကင်းစိတ်နေတဲ့တုံညတနိဗ္ဗာန်အာယုပြုပြီးတွေ့ထိတယ်ဒါတော့တော်တော်ခက်ခဲတဲ့စကားလုံးတွေပေါ့ဗျာဒီတိုင်းမှာဇာတိုင်းမှာဖတ်ပြဇာတိုင်းမှာမှတ်ကြအောင်ရှိတယ်ဇာကနမိတ် ကင်းစိတ်သောနိဗ္ဗာန်အာယုံကိုတွေ့ထိတဲ့အနိမိတ်ဖတ်တာဒီကနောက်ကနေပြီးတော့ပြောတာအဲဒီဖတ်တာ၃မျိုးခွဲပြောင်းသွားတယ်နိဗ္ဗာန်၃မျိုးပါနော်တုံညတဖတ်တာတုံညတနိဗ္ဗာန်အနိမိတ်ဖတ်တာအနိမိတ်ဒါလည်းအနိမိတ်နိဗ္ဗာန်အပရိဒဖတ်တာဆိုတော့အပရိဒနိဗ္ဗာန်ຢာကတောင်းတခြင်းကနိဗ္ဗာန်အာယုပြုပြီးတွေ့ထိတယ်ဒီလိုဖြေသွားတယ်နော်လာမန်ပုံကိုယ်တွေနားတယ်ကိုခက်ပါတယ်အဲတော့ဘုန်းကြီးတို့လည်း ဒါဤနားလည်မှုပြောနေမို့ဒီတိုင်းပဲစာတိုင်းပဲမှတ်ရုံပဲနော်နောက်တစ်ခုကတော့နိယောသမဘာထားတဲ့ပုဂ္ဂိုလ်စိတ်ဟာဘယ်မြည်သည့်အာယုတို့ညွရင်ကန်းရှမ်းဒါတော့ဘုန်းကြီးကသူ့တိုင်းပြောတကယ်တော့နိယောသမဘာထားတဲ့ပုဂ္ဂိုလ်စိတ်ဟာဘာလို့အာယုပြုတ်နေသလဲတာပါကိလေသာစိတ်300နိဗ္ဗာန်အာယုပြုတ်နေတယ်စာတိုင်းခုနရေးထားတော့ညွရင်ကန်းရှမ်းတယ်ဆိုတော့ဒိဗ္ဗထွက်အဲဒါကတော့ဒီလောက်ပဲမှတ်မယ်နော် အဓိကဘုန်းကြီးတို့ပြောချင်တာဒီသုံးပါဝေဒနာသုံးပါဒါကိုပြောချင်တယ်ဝေဒနာဆိုခံစားတဲ့သဘောကောင်းတဲ့အာရုံခံစားမယ်မကောင်းတဲ့အာရုံခံစားမယ်မကောင်းတာလို့မျိုးဆိုရင်ဒီခံစားတဲ့သဘောအဝေဒနာဒီနေ့တော့လည်းပြောပါဒီကိုယ်ရဲ့စိတ်ထဲမှာတာယာဝယ်ခံစားမှုပေါ့ကိုယ်ရဲ့ကိုယ်မှာတာယာဝယ်ခံစားရတယ်စိတ်ထဲမှာခံစားကောင်းကောင်းမွန်ခံစားရတာဒုက္ခဝေဒနာ ကိုယ်ထဲမှာမခံစားကိုယ်ထဲမှာဟုတ်လားမကြိုက်နှစ်သက်တဲ့ခံစားမှုစိတ်ထဲမှာမကြိုက်ရသဘောမကျတဲ့ခံစိတ်ဆိုးတာဝမ်းနေတာပေါ့ဒါတွေကဒုက္ခဝင်တာကိုယ်စိတ်ထဲမှာသာယာဝယ်တာလည်းမဟုတ်ဘူးနှစ်သက်ဝယ်လည်းမဟုတ်မနှစ်သက်ဝယ်လည်းမသာဝယ်လည်းမသာယာဝယ်မဟုတ်တဲ့ခံစားမှုအဒုက္ခမဒုက္ခဝင်ဒုက္ခလည်းဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့ဝိညာဉ်ဓာတ်ရပြောလို့ဥပေက္ခဝိညာဉ်တခါတလေ စာပေမှာတွေးလိုက်မယ်နော်တခါကျတော့ဘုရားကအရုကမတုကဝေနာလို့သုံးလိုက်မယ်တခါကျတော့လည်းဥပေက္ခဝေဒနာလို့သုံးလိုက်မယ်ဒီနှစ်ခုကတော့ဒီလိုပါဥပေက္ခဆိုဒုက္ခမဟုတ်တဲ့ဒုက္ခမဟုတ်တဲ့ဝေဒနာဥပေက္ခဝေဒနာဒီမှာကျတော့အဲ့ဒီစကလုံးအတိအကျသုံးတာအရုကမတုခဝေနာအောက်ကိုဆက်ကြည့်မယ်ဝေဒနာတို့နဲ့မြည်သူသော ချမ်းသာမှုမြည်သူသောဆင်းရဲမှုများရှိပါသလဲနော် ဝိသကဥပဒကဆက်မေးတယ်နော်အဲ့မှာသူကဘာဖြေလိုက်လဲအောက်မှာဆက်ကြည့်မယ်ဒီဒုက္ခဝေနာဝေနာသုံးမျိုးရှိတာကိုဒုက္ခဝေနာဒုက္ခဝေနာဥပိ္ပခဝေနာဒုက္ခဝေနာမှာချမ်းသာတယ်တီးနေချမ်းသာတော့ဘူးလေဒုက္ခဝေနာလည်းအများနဲ့တီးနာမဟုတ်ဘူးကသူကပြောင်းလဲသွားတယ်ပြောင်းလဲသွားရင်ဆင်းရဲမှုဖြစ်တာအဲ့ဒါကိုပြောတယ်ဒုက္ခဝေနာတည်ရှိနေချမ်းသာမယ်ဒါဖောက်ပြန်ပြောင်းလဲသွားရင်ဆင်းရဲတယ်ဒါပြောတယ် ဒုက္ခဝေဒနာရှုရကဒါအရေးကြီးတယ်ဒါမှတ်တာဘယ်ဝေဒနာဖြစ်အများနဲ့တည်နေဖောက်ပြန်ပြောင်းလဲသွားတယ်တီးနေတော့ချမ်းသာမယ်ဖောက်ပြန်ပြောင်းလဲသွားရင်တော့ဒါဆင်းရဲမှာပဲဒုက္ခဒုက္ခဝေဒနာကြဒီတိုင်းသူဖြစ်နေတော့ဆင်းရဲတာဘူးဒါလည်းအများနဲ့ဒီလိုဆင်းရဲနေရမဟုတ်ဘူးဖောက်ပြန်ပြောင်းလဲသွားရင်ဒီချမ်းသာမှုဆိုတာဖြစ်လာမှာပဲဒီလိုစဉ်းစားပြီးမှတ်ရတယ်အရုကမဒုက္ခဝင်တော့ဥပ္ပခဝင်ဥပ္ပခဆိုတာဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တော့အင်မတန်သိရခက်တာ အဲကြောင့်တိတ်တိမ်မွေ့တယ်နုညံ့တယ်သင်္ခါတရားတွေသင်္ခါရုပ္ပခဏညာဆိုတာမျိုးကြောင့်တိတ်တိမ်မွေ့တဲ့ခါကျတော့တော်တော်ရှုမှတ်ခဲ့အဲကြောင့်ဒီမှာဗာမိတ်သွားလဲဆိုဘေကုဏမယတော်တော်ကောင်းတယ်သိနေတာချမ်းသာမှုရှိတာပဲမသိဆင်းရဲမှုရှိတာအဲ့ဒါမျိုးဖြေသွားတယ်သိညာဝိပဿနာဉာဏ်ကြီးဖြစ်နေတာကိုချမ်းသာမှုရတာပေါ့ကုသိုလ်တွေဖြစ်နေဆိုတော့ဝိပဿနာဉာဏ်ကြီးမဖြစ်ဘူး သိအောင်မမှတ်နိုင်ဘူးဆိုတာဆင်းရဲမှုပြအကုသိုလ်တွေဖြစ်နေဒါကိုဖြေသွားရင်ဒီအဖြေကတော့တော်တော်ကောင်းတယ်။နတမပုဂ္ဂိုလ်ဖြေနိုင်ဖို့မလွယ်ဘူးပေါ့။အာရုကမတုကဝိနာနဲ့ပတ်သက်ပြီးအောက်မှာဆက်ကြည့်လောက်နော်။ဟုတ်ကစာမျက်နှာခုနှစ်မှာဆက်ကြည့်မယ်။ဟုတ်ကဆက်ကြည့်မယ်။ဟုတ်တယ်မျက်နှာ။အဲဒီမှာဒီဟာနဲ့ပတ်သက်ပြီးရှင်းလင်းချက်လေးတွေပေါ့နော် ဥပ္ပခာဝေဒနာမှာသိခြင်းမသိခြင်းဆိုဝိပဿနာဉာဏ်ဖြင့်သိနေရင်ဆိုပြီးတော့ကုရဗျဒီမှာလင်ညာလည်းဟာတို့ကျတို့ကြတော့လေကုရဗျဉာဏ်စသည်ဖြစ်ပြီးချမ်းသာတယ်ဝိပဿနာဉာဏ်ဖြင့်မသိပင်ဆင်းရဲတယ်ဒါဒီကမှတ်ချက်ကိုဘုံရေးတာနော်ဥပ္ပခာဝေဒနာတကြောင်ရှုမှတ်ရတိမ်တိမ်မွေ့မွေ့လေးကိုအဲဒီချမ်းသာတယ်လို့မဟုတ်ဆင်းရဲတယ်မဟုတ်တဲ့တိမ်တိမ်မွေ့မွေ့ဥပ္ပခာလေးခံစားမှုတွေမှတ်နေရှုမှတ်နေရှုနေရရှုနေ သိလို့ဝိပဿနာဉာဏ်นี่ဖြစ်မယ်ဆိုဒါချမ်းသာတော့ဘုရားမသိလို့ဝိပဿနာဉာဏ်นี่မဖြစ်ဘူးဆိုရှင်းရတယ်ဒါဒီကနော်ဒါလေးကိုဝိပဿနာဉာဏ်ဖြစ်အောင်မှတ်မယ်နော်ဝိပဿနာဉာဏ်ဖြစ်ဒီအသိဉာဏ်မှီပြီးတော့ကုသိုလ်ဖြစ်မယ်ဒီဥပက္ခဝနာ ချမ်းသာတယ်လို့ဆိုလိုတာပါဝိပဿနာဉာဏ်ဖြစ်အောင်မမှတ်နိုင်ဘူးဆိုမောဟနဲ့ရှင်းတယ်မောဟမီးနေမယ်ဆိုအကုသိုလ်ပဲမောဟတော့အကုသိုလ်အဲ့ဒီလိုအကုသိုလ်ဖြစ်နေမယ်ဆိုရင် ဒီဥပ္ပခာဝနာဆင်းရဲတယ်ဒါလေးမှတ်တော့ဦးအဓိကတော့အသိဉာဏ်ဖြစ်အောင်မှတ်ဖို့လိုတာပေါ့နော်အသိဉာဏ်ဖြစ်နေရင်ကုသိုလ်ဖြစ်မှာပေါ့အသိဉာဏ်မဖြစ်တော့အကုသိုလ်ဖြစ်မှာပေါ့ဒါဦးကဲအောက်ကိုဆက်ကြည့်မယ်ဝေဒနာ၃ပါးနဲ့အနုတ္တိယဂိမ့်ပုံဒုက္ခဝေဒနာနဲ့ຢာကအနုတ္တိယဂိမ့်နဲ့ຢာကဆိုတာလောဘကိုပြောတယ်နော် လောဘဆိုတော့ဘုန်းကြီးတို့အမွေးကလေးပါလာတယ်ဒုက္ခဝေဒနာနဲ့ကိုယ်မှဆုနဲ့ကိုယ်မှတ်ထားမယ် ဒုက္ခဝေဒနာနဲ့ຢာကနုဒယຢာကဆိုတာလောဘကိန်းတာပြောလောဘဖြစ်နေတယ်လို့ပြောတာတရားပြောတယ်ဒါတော့စာတိုင်းတိုင်ဘုန်းကြီးကမြန်မာပြန်ရေးထားတယ်ဟိုကမေးတာတစ်ခုချင်းမေးပါရှင်မဗျာဒုက္ခဝေဒနာမှာဘာကိန်းဘာယာဘာနုတ္တိယတွေကိန်းတယ်လေဒုက္ခဝေဒနာမှာယာကနုတ္တိယကိန်းတယ်ဆိုလိုတာကတော့ဒီချမ်းသာတဲ့ဒုက္ခဝေဒနာတွေ့နေတယ်ဗျဝေဒနာတော့တစ်ခုတစ်ခုတွေ့နေမှာဒုက္ခဝေဒနာမှာဒုက္ခဝေဒနာကိုယ်ခန္ဓာကိုတွေ့နေဒီပေါ်မှာ မရှုတိုင်ပါဖြစ်လေလောဘဖြစ်တာလေဒီဟာချမ်းသာလေသဘောကျနော်ဒုက္ခဝေနာတွေ့မယ်ဒီဒုက္ခဝေနာတွေ့လာရမရှုတိုင်ပါနဲ့ဒေါသပရိကံဒုတိယဆိုဒေါသဒေါသကိန်းနဲ့ဒေါသဖြစ်တယ်လို့ဆိုတယ်ဒုက္ခဝေနာမရှုမှတ်တိုင်ပါမြင်ဒေါသဖြစ်တော့အာရုကမတုခဝေနာဆင်းလာလည်းမဟုတ်ဘူးချမ်းသာတယ်မဟုတ်တဲ့ခံစားမှုတစ်မျိုး ဖြစ်လာရင်မရှုမှတ်တိုင်ဝိဇ္ဇာနေရောမောဟကိန်းတော့မောဟကိန်းနဲ့အကုသိုလ်ပဲ အဲ့တော့မောဟဖြစ်နေတဲ့ဒါပြီးအောက်မှာတိတိကျလေးဘုန်းကြီးတို့ရေးထားပါတယ်ဒုက္ခဝေဒနာကိုမရှုနိုင်ခြင်းကြောင့်ဘာဖြစ်လဲဘယ်လိုမရှုနိုင်တာလဲဆိုအနိစ္စစေအနိစ္စဒုက္ခအနတ္တအဲ့ဒီဒုက္ခဝေဒနာပေါ်ကိုကအမှန်တိုင်းမသိဘူးပေါ့ဗျာမသိတဲ့အခါကျမသိရင်လည်းဒါဟာလောဘဖြစ်တတ်ပါတယ်ဒီချမ်းသာမှုတွေကငကောဟာလေးတွေကိုပြန်ပြန်ပြီးစဉ်းစားပြီးဒါလေးတာယာနေအာယာပြီးထက်ကထက်ကဖြစ်နေတဲ့ဒါဟာ လောဘကိန်းတွေလို့ခေါ်ရသောကိန်းအဲကြောင့်ဒုက္ခဝဏမရှုနိုင်ခြင်းကြောင့်လောဘဖြစ်တယ်လောဘကိန်းတယ်ဆိုတာကိုဆိုလို့ဒုက္ခဝဏမရှုနိုင်ခြင်းလည်းဒီတိုင်းဒုက္ခဝဏပေါ်လာတဲ့နေသဒုက္ခအနတ္တမြောင်ရှုရတာလေမရှုနိုင်တော့အမှန်တိုင်းမသိဘူးဗျာမသိရင်လည်းဒါဒေါသဖြစ်တာဒီဒေါသဖြစ်လာတဲ့အခါကျဒီဒေါသပြန်ပြန်ပြီးစဉ်းစားစဉ်းစားထပ်ထပ်ဒေါသတွေဖြစ်အောင်ငါတရားရမယ့်ပုဂ္ဂိုလ်မဟုတ်ဘူးဒီဘဝတော့ရမှာမဟုတ်တော့အဲ့လိုစိတ်ဓာတ်တွေကြာတယ် အဲ့ဒါလည်းဒေါသဖြစ်တယ်ဒေါသကိန်းတယ်လို့ခေါ်တယ်နော်အောက်ဆက်ကြည့်မယ်ဥပေက္ခဝေဒနာအောက်ကအပေါ်တင်လိုက်လေခုချင်းဥပေက္ခဝေဒနာမရှုနိုင်ခြင်းကြောင့်မို့အနေဆာစသည်နော်အဲ့မှာဥပေက္ခဝေဒနာမရှိရင်အနေဆာကြအမှန်တိုင်းဥပေက္ခဝေဒနာကိုခုနတိမ့်သိမ့်မွေ့မွေ့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တာလေးကိုအနေဆာဒုက္ခနာတာမြောင်ရှုနေရတယ်မရှုရင်တော့ဒါမောဟဖြစ်တာတကယ်လို့ဒါမရှုနိုင်မလို့ဥပေက္ခတည်ငြိမ်ချမ်းသာတော့ ဒီချမ်းသာနေတဲ့ဟာလေးကိုကိုကအတိမာပြီးတော့ဒါလေးကဒါလေးကိုသဘောကျနေဒါလည်းမောဟဖြစ်တယ်လို့ပြောပါတယ်ပေါ့နော်။နေမယ်ဝိပင်းပါဠိတော်ခုနကဘုန်းကြီးတို့ဒီဆူလဝေဒနာတောက်တာတောက်ကြတော့ဒီဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာမှာသူဆိုင်ရာဒီလောဘဒုက္ခဝေဒနာဆိုလောဘဖြစ်မယ်ဒုက္ခဝေဒနာဆိုရင်ဒေါသဖြစ်မယ်ဥပေက္ခဝေဒနာဆိုမောဟဖြစ်မယ်တလို့ဒါပေမဲ့ ဖះကဝိပင်းပါဠိတွေကြတိဟောတာတိကြဟောတာဒီမောဟနဲ့လောဘနဲ့တူ မာနဒိဋ္ဌိဝိသေကိစ္စလည်းဖြစ်မှာပဲဒေါသနဲ့တူမာနဒိဋ္ဌိဝိသေကိစ္စလည်းဖြစ်တယ်ပြီးတဲ့အခါကျတော့မောဟနဲ့တူမာနဒိဋ္ဌိဝိကိစ္စလည်းဖြစ်တယ်ဒီလိုမိတ်သွားတယ်ပေါ့မရှုမှတ်တရင်တော့လောဘဒေါသမောဟတွေမကဘူးပေါ့ဗျာမာနဒိဋ္ဌိဝိကိစ္စတွေလည်းဒီအကုသိုလ်တရားတွေလည်းဆက်တက်ဖြစ်တယ်လို့ဒါလေးမှတ်ထားမယ်နော်ကဲနောက်တစ်ခုဆက်ပါမယ် ဇာမဏနံပါတ်8နောက်အရေးကြောင့်ပုံမြင့်တက်လာတယ်ဗျဒီဟာလေးတွေကြောင့်နော်အဲဒီမှာတော်တော်မြင့်တက်လာတာတော်တော်ဖြေဖို့ခက်တဲ့တရားတွေဖြစ်လာဒုက္ခဝိနာအလုံးမှာယာဂနုတ္တိယကိမ့်သလားသို့မဟုတ်ဒုက္ခဝိနာအလုံးမှာလောဘဖြစ်သလားဒါအောင်မေးတယ်ဒုက္ခဝိနာအလုံးမှာပဋိက္ခနုတ္တိယကိမ့်သလားဒေါသဖြစ်နေသလားဥပိ္ပခဝိနာအလုံးမှာမောဟဖြစ်နေသလားဒါလေးတစ်ခုချင်းမေးတယ် အဲ့မဲ့ဘေကုဏီမကြီးကတော့သူကတော့တကယ်ကိုဖရာဟောတရားတွေအကုန်သိထားတဲ့အတွက်ဒါလည်းပါရီပေါင်းများစွာဖြည့်ခဲ့တော့ဘွားဘွားတွေပါရီဖြည့်ခဲ့တော့သူကလည်းအေးတဲရတဲ့ပုံကိုတရားဟောတဲ့နေရာမှာအေးတဲရတဲ့ပုံကိုဆိုဆွမ်းဆွမ်းတမဖြည့်နိုင်တာဟောနိုင်တာပေါ့ဗျာဒုက္ခဝိနာအလုံးမှာလောဘဂိမ်းတာကြီးမဟုတ်ပါဘူးတဲ့ဒုက္ခဝိနာအလုံးမှာလည်းဒေါသဂိမ်းတာကြီးလည်းမဟုတ်ပါဘူးတဲ့ဥပိ္ပခဝိနာအလုံးမှာလည်းဝိဇ္ဇာမောဟဂိမ်းတာကြီးမဟုတ်ပါဘူးလို့ဒီလိုဖြည့် ဒီတော့အောက်မှာဘုန်းကြီးတို့မေကုံးလေးတွေထုတ်ဆရာတွေဖြစ်တာပေါ့အဲ့ဒါလေးမေးပြတယ်ဆရာကြီးတွေဆရာဆရာကြီးတွေလည်းဒီလိုပဲသင်ကြားဟောပြသွားဒုက္ခဝနာအလုံးမှာ လောဘဂိမ်းတာကြီးမဟုတ်ဘူးဆိုရင်ဘယ်လိုဒုက္ခမှာလောဘဂိမ်းတယ်လဲဘယ်လိုဒုက္ခမှာလောဘမဂိမ်းတယ်လဲဒါမေးစရာရှိတော့ဒုက္ခလည်းဒီတိုင်းပဲဒုက္ခဝနာအလုံးမှာဒေါသမဂိမ်းမှုမဖြစ်ဘူးဆိုရင် ဘယ်လိုဒုက္ခမှာဒေါသဖြစ်တယ်လဲဘယ်လိုဒုက္ခမှာဒေါသမဖြစ်တယ်လဲဥပ္ပခဝိနာအလုံးမှာမောဟဂိဏကြီးမောဟဖြစ်တာကြီးမဟုတ်ဘူးဆိုရင်ဘယ်လိုဥပ္ပခမှာမောဟဖြစ်တယ်လဲဘယ်လိုဥပ္ပခမှာမောဟမဖြစ်တယ်လဲဒါလေးမြင်ဒါပေမဲ့လို့ဒီမှာတော့ဝိသကဥပဒကလည်းတာမန်ပုဂ္ဂိုလ်မဟုတ်လေအနာဂံဆိုတော့သူသိပုံရမယ်သဘောပေါက်တာပေါ့ဗျာ ဘုန်းကြီးတို့တာမပုဂ္ဂိုလ်တို့ဒါသဘောပေါက်ဖို့မလွယ်ဘူးမပေါက်တော့လည်းမေးရမှာနော်ဒါပေမဲ့လို့အနာဂံဝိသကဥပဒကရတော့သဘောပေါက်တော့တယ်အဲ့ဒါဆက်မမေးခဲ့ဘူးဗျဒါပေမဲ့လို့ဒီမှာမှတ်ထားပါဦးနော်ဝိပဿနာဉာဏ်ဖြင့်မသိမရှုမသိရတဲ့ဒီပဲဒုက္ခဝိနာပြဒုက္ခဝိနာပြဥပ္ပခဝိနာပြဒီမှာလောဘဒေါသမောဟ ဖြစ်နိုင်တယ်ဝိပဿနာဉာဏ်ဖြင့်ရှုသိရတဲ့ဝေနာတွေကတော့ခုနလောဘဒေါသမဖြစ်နိုင်ဘူးဒါဖြေသွားတာဒီကတော့ကိမ့်မကိမ့်ဆိုတာကတော့ကိုဝိပဿနာဉာဏ်ဖြစ်အောင်ရှုမှုမရှုမှုပေါ်မှာမူတည်တယ်အဲကြောင့်ဘုန်းကြီးတို့ခဏခဏပြောတာကအာဝိပဿနာရှုတော့ရှုပါရောဝိပဿနာဉာဏ်မဖြစ်ဘူးဆိုရင် လာမှာပဲဒီဒုက္ခဝေနာမှာဒေါလောဘဒုက္ခဝေနာလည်းဒေါသလာမှာပဲဥပေက္ခဝေနာမှာလည်းမောဟလာမှာပဲမရှုတိုင်း ဒါကြောင့်ဝိပဿနာဉာဏ်ရှုတတ်အောင်ဝိပဿနာဉာဏ်ဖြစ်အောင်ရှုတတ်ရမယ်နော်အဲ့ဒီမှာဘုန်းကြီးတို့မေးလဲမေးစေချင်တော့ပေါ့နော်ကမ္မထာဆရာတွေမေးကိုယ်မှမတုတ်တတ်ဘူးဆိုရင်မေးရမယ်မေးမှသာကိုယ်ဒါတွေကြော်ဖြတ်သွားနေပေါ့အောက်မှာဆက်ကြည့်မယ်ဝေဒနာသုံးပါးနဲ့နုတ္တယပဲဘုံတဲ့အဲ့မှာလဲဝိတကအနာဂံဥပဒကရတခုချင်းမေးတယ်ရှင်မဗျာ ဒုက္ခဝေဒနာမှာဘာနုတ္တိယပဲပါတယ်ဒုက္ခဝေဒနာမှာဘာနုတ္တိယပဲပါတယ်အတုကမတုခဝေနာဥပေက္ခဝေနာမှာဘာနုတ္တိယပဲပါတယ်လို့မေးတာကိုသူကတစ်ခုချင်းဖြေတာဒီမှာတော့ဘုန်းကြီးကပေါင်းရေးလိုက်တာပေါ့နော်ဒုက္ခဝေနာမှာရာဂနုတ္တိယပဲတယ်ဆိုရှုမှတ်တတ်ရင် လောဘမဖြစ်ဘူးလို့ပြောတာပဲတယ်ဆိုတာဒုက္ခဝေနာပေါ်လာရင်ရှုမှတ်တတ်ရင်ဒေါသမဖြစ်ဘူးအတုကမတုခဝေနာမှာရှုမှတ်တတ်ရင် မောဟ မဖြစ်ဘူးဒါကိုပြောတယ်နော်ဝေဒနာဒီရှုမှတ်တဲ့အနေဆစာတွေရှုမှတ်တယ်ဆိုတာကဒီဘုန်းကြီးတို့ပြောမှာပေါ့နော်ဒုက္ခဝေဒနာဆိုဘယ်လိုသိအောင်မှမယ်ဒုက္ခဝေဒနာဘယ်လိုသိအောင်မှမယ်အနတ္တဆိုဘယ်လိုအာဥပ္ပခဝေဒနာဘာသိအောင်မှမယ်အဲ့လိုနေဆဒုက္ခအနတ္တသိနေရင်သိအောင်မှတ်နေရင်ခုနကလောဘဖြစ်ခွင့်မရှိပါဘူးဒေါသဖြစ်ခွင့်မရှိပါဘူးမောဟဖြစ်ခွင့်မရှိပါဘူးအဲ့အမျိုးဖြစ်ခွင့်မြန်ငြိမ်းသွားတယ်လို့ဆိုပါတယ်နော် အဲတခါအဲ့ဒီအောင်ထပ်မေးတယ်ဗျကိုကကတာမန်ဖြေဖို့မလို့အဲ့ဒီနောက်ကမေးခွန်းတော်တော်ခက်တယ်ဒါကတော့ဘုန်းကြီးစူးစမ်းပြီးပြောမယ်နော်တော်တော်လေးခက်ဒုက္ခဝနာအလုံးမှာယာဂနုတ္တိယကိုပယ်အပ်ပါသလားဆိုလိုတော့ဒုက္ခဝနာအလုံးမှာလောဘကိုပယ်အပ်ပါသလားလောဘကိုပယ်နိုင်ပါသလားပယ်အပ်ပါသလားဒုက္ခဝနာအလုံး အဲ့မှာဒုက္ခဝနာအလုံးကနှိုက်ကြနေဒုက္ခဝနာအလုံး၌ပရိက္ခဏုတရားပယ်ရပါသလားဝိက္ခဝနာအလုံးမှာ ပရိက္ခဏုတရားဒေါသပေါ့ဒုက္ခဝနာ ဖြစ်လာရင်ဒီဒေါသကိုပယ်နိုင်ပါသလားပေါ့နော်ဥပိ္ပခဝိနာအလုံးမှာလည်းဒီမောဟပယ်နိုင်ပါသလားမေးတယ်အဲ့ဒီမေးကတော်တော်ခက်တယ်ဗျနော်အောက်မှာဆက်ကြည့်မယ်နော်ဒီဘေကုဏီမာကြီးဖြေတာတော်တော်ကောင်းပါ သူဖြေတာတာမန်ပုဂ္ဂိုလ်မဖြေနိုင်ဒီမေကနည်းနည်းခက်တယ်။ဒါကြောင့်ဘုန်းကြီးတို့အိမ်မှာရှင်းလင်းချက်တွေအများကြီးရေးရတယ်။စာမျက်နှာနံပါတ်6မှာသွားမယ်နော်။အောက်ဒီရင်ပေါ်တင်မယ်နော်။အဲ့ဒီစာမျက်နှာနံပါတ်6အဲ့ဖြေနော်။စာမျက်နှာနံပါတ်6အပေါ်အပေါ်ဆွဲတယ်။အောက်မှာစာမျက်နှာနံပါတ်6ဟုတ်ပြီ။အဲ့မှာကြည့်မယ်နော်။ပထမရှင်းလင်းချက်နော်။သူကဘာပြောလဲဆိုဒုက္ခဝန္တာအလုံးမှာ လောဘပယ်တာကြီးမဟုတ်ဘူးမပယ်တာလည်းရှိသေးတယ်သူကအဲ့လိုဖြေတာဗျဖြေဖို့နေရနည်းနည်းဟိုပြောရတာတော့ဂတိကောက်ကြီးနိုင်တယ်နော်ဒုက္ခဝေနာဒုက္ခဝေနာအလုံးမှလည်းဒီတိုင်းပဲဒေါသကိုပယ်တာကြီးမဟုတ်ဘူးမပယ်တာလည်းရှိသေးတယ်နောက်ကစကားအဲ့လိုလေးအဖွင့်ပိတ်လေးရှိမှနားလေတာဝိခာဝေနာအလုံးမှလည်းမောဟပယ်တာကြီးမဟုတ်ဘူးမပယ်တာလည်းရှိသေးတယ်မပယ်မပယ်တာရှိဒါကိုဖြေတာပဲ အဲ့မှာယောဂီဆိုကျင့်နေတဲ့ပုဂ္ဂိုလ်ပေါ့ဗျာကျင့်တဲ့ပုဂ္ဂိုလ်ယောဂီပုဂ္ဂိုလ်ဟာဒီကာမဂုဏ်ဒီဝနာအကုသိုလ်ကင်းစိတ်တော့ပထမဇာဝင်ဆိုပထမဇာဝင်စားပြီဆိုဒီအပျော်အာယုန်နေနိဝရဏတရားတွေကင်းသွားတယ်ဗျနိဝရဏပိတ်ဆို့တတ်တဲ့တရားတွေကင်းမှာပထမဇာရတယ်ပထမဇာရမှာပထမဇာဝင်စားလို့ရတယ်အဲ့ဒီပထမဇာမှာထကထတယ်ဆိုရလိုက်တာပေါ့နော်အဲ့ဒီပထမဇန်တရားတွေကိုဇန်စိတ်စိတ်တိတ်တရားဝိပဿနာရှုတယ် အဲ့လိုရှုသွားအနာဂ ामी အနာဂ ामी မက်ဖို့ရသွားအနာဂံဖြစ်သွားတယ်ပေါ့ဗျာအနာဂံဖြစ်သွားတဲ့အခါကျတော့အနာဂံမဲ့ဖြင့်ကာမရာဂဖြင့်အကျွင့်မဲ့ပယ်သွားတယ်အနာဂံဖြစ်သွားရင်ဒေါသကိုလည်းပယ်သွားတယ်ကာမရာဂလည်းပယ်သွားတယ်ဒီအနာဂံမဲ့အကျွင့်မဲ့ပယ်တဲ့ကာမရာဂနုတ္တရာဟာပရမဇန်ခြေပြု၍ပရမဇန်ခွာထားသောကြောင့်ပရမဇန်မှာဒီကာမရာဂနုတ္တရာမှာ ကာမတုဒုတိယဂိမ့်နဲ့မဖြစ်ဘူးလို့ပြောချင်တာပရမဇန်ရကြရေကဒီကာမနိဝရဏအကုသိုလ်မှာကင်းသောပရမဇန်ရအဲ့ဒီမှာနိဝရဏ၅ပါးရှိတော့ဗောကာမိသန္တာနိဝရဏဆိုတာကာမရာဂပဲဒီကာမိသန္တာနိဝရဏကင်းမှာပရမဇန်ရတာဗျနော်အဲ့ဒီပရမဇန်ရတဲ့ဒီကာမရာလူတရားမဖြစ်တော့ဘူးလို့ဆိုတာနော်ပရမဇန်နဲ့ကာမရာဂဖြစ်ွက်မရှိတဲ့အတွက် ကိုပထမဇာမရှိနေဒုက္ခကာမဒုက္ခဒုတိယကိုဝိပဿနာပယ်စရာမလိုဘူးနော်အခုမှဒီဒုက္ခဝေနာရှုမှဒါကြီးအထုပယ်စရာမလိုဘူးပထမဇာရရင်ခါရဒီကာမရာနုတိယပယ်ခဲ့တယ်ဒါကြောင့်မို့ဒီပထမဇာကာမဒုတိယပယ်သည်မဟုတ်လို့ဆိုလိုတယ်အဲတော်တော်လေးခက်တယ်ပေါ့ဗျာပြောရတာဘုရားကတော့နားလဲတဲ့အောင်ရှိတော့ပေါ့နားထောင်တဲ့ပုဂ္ဂိုလ်တော်တော်နားလဲဖို့ခက်တယ်စာပြန်ကြည့်ပြီးတော့မှဒီအဘိဓမ္မာတွေလေ့လာပြီးမှ သဘောပေါက်ပြီးမှပြောရင်တော့ပိုကောင်းတယ်နော်အောက်ကိုဆက်သွားမယ်ဒီဟာတွေကိုအများကြီးမရှင်းနိုင်ဘူးဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ဒါကိုပြောလို့ရင်မဟုတ်ဘူးအောက်ကိုဆက်အပေါ်တင်လိုက်ကိုရှိပြီးတော့နောက်တစ်ခုကဘာဆက်ရှင်းလဲဆိုတော့ဒီဒီမေကနာဂံဒီဒီနေရာမှာတချို့ဆရာတော်ကြီးတွေကဒီနေရာမှာသူကအနာဂံကြီးမဲ့တယ်အရာဓမက်ကိုယူဆရတာဓမက်နဲ့ဖြေသွားတယ် ဒါပေမဲ့လို့ထေရတို့ဘာလို့ကဘာပြောတဲ့အနာဂံပုဂ္ဂိုလ်မေးတဲ့အတွက်နာဂံမဲ့အဖြေသာ ဖြေတဲ့နေဆိုတာဒါမျိုးဖြေသွားတော့ဗောနော်နောက်သူကနောက်တစ်ခုကကြပါလဲဆိုဒုက္ခဝေဒနာအလုံးမှာဒေါသပယ်နိုင်သလားဒါလည်းမေးတာအဲ့မှာလည်းကြည်လိုက် နော်တရားလူရဖို့ဟိုကတရားစခန်းသွားဝင်တယ်ဗောဗျာတရားနှစ်လသုံးလအတွင်းငါတော့အထုတ်လိုက်မယ်ရအောင်လုပ်မယ်ဆိုမျှော်လင့်ချက်ထားပြီးသွားအထုတ်တယ်တရားထုတ်တယ် အဲ့ဒီလိုအထုတ်တဲ့ကမျောလင်းချက်အချိန်တာနှစ်လသုံးလပြည့်သွားတယ်တရားတွေကမရဘူးပေါ့ဗျအဲ့တော့ဘာဖြစ်လဲသူများတွေတော့တရားတွေရကြတယ်ငါမှမရသေးဘူးတရားတွေရမှရအောင်ပါမလားအဲ့လိုဝမ်းနည်းမှုဒေါမနတာဖြစ်တတ်တယ်တရားတွေရရမှီပြီးဖြစ်တဲ့ဘုန်းတော်တက္ကပညာတုတ်ကြတော့သူကဒီဝေဒနာနဲ့ပတ်သက်ပြီးပြီးဝဲအတ္တမီဝေဒနာမမိဝဲအတ္တဝေဒနာဆိုဒါမျိုးလာတယ် တရားတို့ရာယိုမှီပြီးဖြစ်တဲ့ဒေါမနတွေကပေရတာမမှီဝဲအတ္တဝေဒနာဒီလိုပြောတယ်။ဘာဖြစ်လို့လဲဆိုဒီဒေါသကိုဒီဒေါမနတာမှီပြီးစ조사အထုတ်သဖြင့်စ조사အထုတ်မယ်ဆိုရင်ပြောချင်တော့နောက်ကိုင်းမဲ့ရသွားမှာပေါ့နောက်ကိုင်းမဲ့ဖို့အဲ့ခါကျတော့ဒီဒေါမနတာဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာနဲ့ဖြစ်နေတဲ့နော်ဒေါမနတာပယ်ပြီးဖြစ်တယ်။ဒါကြောင့်မို့ဒုက္ခဝေဒနာမှာဖြစ်တဲ့ပရိက္ခနေဥဒ္ဒရာ နောက်တော့မကိမ့်ကိမ့်မနေတဲ့အတွက်ဒုက္ခဝေဒနာမှာပဋိက္ခဏုတရားအထူးပယ်စရာမလိုဘူးလို့ဒါပြောတယ်ပေါ့ဗျာအောက်ကိုဆက်သွားမယ်အောက်ကိုဆက်ကြည့်မယ်အပေါ်တင်လိုက်ကိုကြည့်သာမဏ30နော်သာမဏပရိကလူတရနော်ပြေဒါမဏ30သွားမယ်နောက်ဆုံးအဖြေကဥပေက္ခဝေနာအလုံးမှာမောဟ ပယ်အပ်ပါသလားဆိုမေးခွန်းပေါ့နော်ယောဂီပုဂ္ဂိုလ်ဟာတရားကျင့်နေတဲ့ပုဂ္ဂိုလ်ဟာပရမဇန်ရမယ်ဒုတိယဇန်ရမယ်သုဒ္ဓဇန်ရမယ်တတိယဇန်သုဒ္ဓဇန်ရမယ်နော်သုဒ္ဓဇန်ရပြီတော့ပဲဒီသုဒ္ဓဇန်မှာထဒီသုဒ္ဓဇန်မှာရှိတဲ့ဇန်စိတ်စေတသိက်လေးတွေကိုဝိပဿနာရှုတယ်ရှုတော့နာဂမက်ဖို့ရသွားတယ်ဆရာတော်ကြီးတစ်ပါးလို့ဆိုတော့ရတ္တမက်ဖို့ရတော့ဗောဗျာအဲ့ဒီသုဒ္ဓဇန်ဥပိ္ပခာဝေနာမှာ မောဟအဲ့မှာလဲဝိဇ္ဇာအောင်မှာဇာဝဲနှလုံးပြန်မှာဖောက်ထုတ်ပြန်တယ်ဥပ္ပခဝိနာနဲ့အဝိဇ္ဇာဖြစ်ခွင့်မရှိသောကြောင့်နော်မောဟဖြစ်ခွင့်မရှိသောကြောင့်သရုဒ္ဒဇံဥပ္ပခဝိနာမှာအဝိဇ္ဇာလူပြပဲရမလို့ဘူးတဲ့ဒါပြောသွားတယ်ဒါကတော့ဘုန်းကြီးတို့ဘေကုဏီမာရသူ့ရဲ့ပညာဇွမ်းနဲ့ဖြေသွားတဲ့တရားတွေပါပဲနော်အောက်မှာဆက်မေးတယ်ဗျဒီတရားတွေကလည်းနည်းနည်းတယ် ဘာတွေမေးလဲဆိုတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာတွေကိုထပ်မေးတယ်ဒုက္ခဝေဒနာရဲ့ဆင်စင်ပြိုင်တူတရားကဘာတရားလဲလို့ဒီလိုမြင်ဒါလည်းဒါကတော့လွယ်သေးတာပေါ့နော်ဆန့်ကျင်ဘက်တရားပေါ့ဆန့်ကျင်ဘက်အနေနဲ့တူတာဒုက္ခဝေဒနာလို့ဖြေပါတယ်။ဘာဖြစ်လို့လဲဆိုတော့ဒုက္ခဝေဒနာကကောင်းတဲ့အာယုမှာချမ်းသာခံစားမှုပေါ့ ဒုက္ခဝိနာကမနစ်သက်တဲ့အာယုမှာခံစားဘူးအဲ့လိုဆန့်ကျင်ဘက်အနေနဲ့တူတာပြောတာဒါကိုစင်ပြိုင်တရားလို့ခေါ်တယ်ဝေဒနာအနေနဲ့တူတာပေါ့တူမှုဟာနှစ်မျိုးရှိတာပေါ့နော်ဆန့်ကျင်မဲ့တူတာရှိတယ်မဆန့်ကျင်မဲ့နဲ့တူတာရှိတယ်ဒါမျိုးပေါ့တောင်ကြီးတို့6ကြီးတို့တောင်တောင်ကြီးကပေါ်တက်တဲ့6ကြီးအောက်တဲ့နေဆက်သွားမြေကြီးကြီးတယ်ပဲလူပြူလူမဲ့လူသားတွေကြီးတယ်ပဲဒါမျိုးတွေပေါ့နော်ဒါပေမဲ့လို့အဖြူမဲ့ကွက်ပြားနေဆန့်ကျင်မဲ့နေ အောက်ကိုဆက်ကြည့်မယ်ဒုက္ခဝိနာရဲ့စင်မြန်တူတရားကပြောရင်တာဆန့်ကျင်မဲ့တူတဲ့တရားပါလဲဆိုဒုက္ခဝိနာဖြစ်တယ်ဒါကတော့ထင်ရှားသေးတယ်ဒီနောက်ဟာကြခက်တယ်ပေါ့ဥပ္ပခဝနာရဲ့ပုံတူတရားပါလေဥပ္ပခဝနာနဲ့စင်စင်တူတဲ့တရားပေါ့အဝိဇ္ဇာလို့ဖြေသွားတယ်။ဘာဖြစ်လို့လဲဆိုဒုက္ခတို့ဒုက္ခဝနာတို့ထင်ရှားတယ်သိတယ်။ချမ်းသာရင်လည်းသိတယ်ဆင်းရဲလည်းသိတယ်ပေါ့ထင်ရှားတယ်။ဥပ္ပခဝနာကြတော့ ချမ်းသာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်တော့အတော်သိခက်တယ်ဗျမထင်ရှားဘူးအသိခက်တယ်နော်လောဘနဲ့ဒေါသထင်ရှားတယ်သိလွယ်တယ်မောဟအဝိဇ္ဇာကြတော့မထင်ရှားဘူးအသိခက်တယ်ဒါကြောင့်ဥပ္ပခာနဝိဇ္ဇာတွေကမထင်ရှားတာချင်းအသိခက်တာချင်းအဲ့ဒီလို အချင်းအချင်းတူတယ်ဒါကြောင့်ဥပ္ပခာဝနာရဲ့ပုံလူတရားပါလေအဝိဇ္ဇာလို့ဖြေသွားတာဒါလည်းတမ္မန်ပုဂ္ဂိုလ်ဖြေဖို့ခက်ပါတယ်နော်နောက်ဆက်မေးတယ် အဝိဇ္ဇာမောဟရဲ့ရှင်ပြိုင်ပုံတူတရားပါလဲဆိုဝိဇ္ဇာညာနော်အိမ်မှာပြောအောက်ကဖြည့်ရှင်းချက်လေးဒါလည်းသူဖြည့်ထားလို့ကသိရဟုတ်လို့ဆိုမသိနိုင်အဝိဇ္ဇာက အမှောင်တရားအလွဲမှောင်သိမှုနဲ့သိနေတဲ့တရားကိုမောဟဆိုတာအမှောင်အမိုက်မှောင်ကြီးနဲ့တူတယ်အလွဲမှောင်သိနာနဲ့တူတယ်အဲ့ရဲ့ဆန့်ကျင်မှာဝိဇ္ဇာဝိဇ္ဇာကြအသိညာအသိညာကြအလင်းရောင်နဲ့တူတယ်အမှန်ကိုသိမှုနဲ့တူတယ်အဲ့လို ဆန့်ကျင်ဘက်အနေနဲ့သူကနော်အဲလိုစင်မြန်ပိုင်ပြောင်းပုံလူတရားအောက်ကိုဆက်ဆွဲကြည့်မယ်7စာမျက်နှာ7အဲ့မှာဆက်ရှင်းပါတယ်အလင်းရောင်ပေါ်ရင်ဗာပြအမှောင်ပြောက်တယ်ကိုကအဝိဇ္ဇာဆိုအရိယာမဉ္ဇဉ်ဖြင့်ပါပြီလေအဝိဇ္ဇာကို မောဟကိုအမြင့်ပြပယ်တတ်တယ်ထားကြောင်မို့တဲ့ဝိဇ္ဇာနဲ့ဝိဇ္ဇာမောဟအဝိဇ္ဇာမောဟဝိဇ္ဇာဉာဏ်တို့ကဆန့်ကျင်ဘက် စင်ပြိုင်နေနဲ့တူတယ်လို့ဒီလိုဖြေသွားအဲ့ဒါကိုဆက်မေးတယ်ဗျဝိဇာဉာဏ်ရဲ့ပုံတူတရားကဘာလဲလို့ဆက်မေးတော့ဝိမု ക്തി လို့ဖြေပါအဲ့ဒီမှာဘုန်းကြီးတော်ကရှင်းလင်းချက်လေးရေးပါတယ်အဝိဇ္ဇာဆိုတာဘာလဲအရိယာမဲ့ဝိမု ക്തി အရိယာဖို့ပေါ့နော်အဲ့ဒီဝိမု ക്തി ဝိဇ္ဇာနဲ့ဝိမု ക്തി တို့ကဘယ်လိုတူလဲဆိုတော့အနာတဝအတဝရိယလွတ်မြောက်တဲ့တရားမျိုး နော်အရိယာမေရာသာရိယာဖို့ရသွားကြအာသဝတရားတွေလွတ်မြောက်တာဒါကြောင့်အနာတဝတရားလို့ခေါ်တယ်ပါဠိလိုအောက်မှာရှင်းလင်းချက်ပေးတာနော်အရိယာမေရိယာဖို့ဆိုတာကလောကုတ္တရာတရားတွေပဲအဲ့ဒီလိုအနေနဲ့သူတို့ဟာတူတယ်ဒါကဆက်မေးတယ်ဝိမု ക്തി ရဲ့ပုံလူတရားဘာလဲဆိုတော့နိဗ္ဗာန်လို့ဖြေသွားတယ်ဝိမု ക്തി ဆိုတာအရိယာဖို့နော်အရိယာဖို့နဲ့နိဗ္ဗာန်ဟာ အာသောကိလေသာတွေအာယုံဖြစ်မှကင်းလွတ်တယ်ခုနအနာတဝတရားပဲပြီးတော့လောကုတ္တရာပြာကရာတရားဖြစ်ဖြစ်လည်းတူတယ်ဒါကြောင့်မသူတို့ရဲ့ပုံလူတရားဝိမု ക്തി ရဲ့ပုံလူတရားပါလဲနိဗ္ဗာန်ဒါဖြစ်သွားတယ်နော်နောက်ဝိမု ക്തി အရိယာဖို့အဲ့မှာလည်းကြည့်လိုက်နော်ဝိမု ക്തി အရိယာဖို့အသင်္ကရာတရားသာရမဏတရားသင်္ကရာတရားအောက်ကိုဆက်ကြည့်မယ်ဝိမု ക്തി တော့အရိယာဖို့ပေါ့နော် အရိယာဖို့ဆိုတာဘာလဲလို့မေးရင်သင်္ကတတရားနော်သင်္ကတတရားဆိုတော့ပြုပြင်ပြောင်းလဲနေတဲ့တရားကံစေဥရတာတွေပြုပြင်လို့ဖို့ဆိုတာသူကပြုပြင်ပြောင်းလဲရတယ်သင်္ကတတရားတွေမှာပါတယ်တာရမဏအာယုံပြုလို့ရတဲ့တရားတွေမှာပါတယ်နော်နိဗ္ဗာန်အာယုံပြုတဲ့တရားအနေဆာမမြဲတဲ့တရားဖို့တရားကိုခန္ဓာဖွဲ့လို့ရတယ်နာခန္ဓာ၄ပါးနောက်အစ္ဆဒတဏ္ဍမှာဖြစ်တဲ့အစ္ဆဒိကတရားပေါ့ နိဗ္ဗာန်ကြတော့ကံစေတုဝါဒတရားတွေပြုပြင်ပြောင်းလဲလို့မရတဲ့အတွက်အတ္တကတာတရားပေါ့နော်အနာရမဏအာယုအာယုသူကနေတိတအာယုပြုလို့မရဘူးနော်သူ့ကိုယ်ကအာယုပြုလို့ရသူ့ကနေတခြားအာယုပြုလို့မရနိဗ္ဗာန်ဆိုတာမြဲတဲ့တရားအဲအဲ့လိုတွေဟိုမှာအရတ္တဖို့ကြတော့ဒီဖို့စိတ်လေးကပေါ်ပြီးပြောက်ပေါ်ပြီးပြောက်ဘူးနိဗ္ဗာန်ကြလို့မဟုတ်မြဲနေတရားနိဗ္ဗာန်ကြတော့ခန္ဓာဖွဲ့လို့မရဒါကြောင့်ခန္ဓာဝိမုတ်တရားနိဗ္ဗာန်ဗိဓာတရား ဒါကြောင့်မို့ဝိမု ക്തി နဲ့နိဗ္ဗာန်ဆန့်ကျင်မဲ့ဆင်ပြဆင်ပြိုင်တူတရားများဖြစ်ကြတယ်ဒါဖြစ်သွားတယ်။အောက်ကိုဆက်ကြည့်မယ်နော်။ဒါတွေကတော့ဘုသူတ္တအနေနဲ့ပဲမှတ်ရုံပဲ။နိဗ္ဗာန်ဤပုံတူတရားသည်ဘယ်ပါနည်းလို့ဆက်မေးတယ်နော်။ဆက်မေးတော့အပေါတင်လောက်ကိုချင်းအဲ့မှာသူကနိဗ္ဗာန်ရဲ့ပုံတရားဆက်မေးတဲ့ခါကျတော့ဟိုကမေးတဲ့နဲ့မေကုံကြော်လွန်သွားပြီ။သူမေးတဲ့နာက သူကအနာဂိုင်းမဲ့လောက်သူကကြော်မေးလာတော့အဲ့မှာဘေကုဏီမပြောပါတယ်ပါမိတ်နေဆိုတခါဝိတာခတဲ့အတင်ဟာမေးတဲ့မေးထိုက်တဲ့မိကုံကြော်လွန်သွားပြီတဲ့ဒီမိကုံမျိုးဟာဆုံးတဲ့ရမိကုံဟာဆုံးမတတ်နိုင်မြဖြစ်နေပြီတဲ့ဘာကြောင့်လဲဆိုလဲအကျင့်မြတ်ဒီနိဗ္ဗာန်သူကတက်ဝင်ရနိဗ္ဗာန်တိုင်းအဆုံးသတ်ရှိသောကြောင့်ဖြစ်တယ်လို့ဖြေအဲ့မှာဆက်ကြည့်မယ်သာမဏေနာမ7 7နှစ်အပေါ်တင်လိုက်ကိုချင်း မြတ်စွာဘုရား၏အကျင့်တရားနိဗ္ဗာန်အမြင့်ဆုံးမြတ်ဆုံးလမ်းဆုံးဖြစ်တဲ့ထို့ကြောင့်နိဗ္ဗာန်နဲ့တူတဲ့တရားလည်းမရှိတဲ့မရှိတဲ့ဖြင့်မမေးသင့်တဲ့မေးခွန်းမေးတယ်ဆိုအချို့ဆရာတော်တွေကဆရာတွေကမိတ်နေပေါ့နော်ဒါပေမဲ့လို့ဘုန်းကြီးတို့ဒီမှာကြတော့ဗာလဲဆိုဝိသကဥပဒကကအနာဂါမိမက်ဖို့ပဲရသေးတယ်နော်သူသိရပြည့်တဲ့တရားအစဉ်တိုင်းမေးရမှာအောက်မဲ့အောက်အောက်မဲ့အောက်ဖို့သုံးပါပဲသူမေးလို့ရတယ်နော်ဒါကိုမှတ်ရမှာ အရတ္တမက်ကိုကြော်မေးလာတဲ့အတွက်မိမိမေးတဲ့အရာတွေကိုကြော်လွန်သွားပြီးကြော်လွန်ပြီးမေးတယ်လို့ဘေကုဏီမှာဆိုလိုတာပဲနော်ပြီးမှဘေကုဏီမှာရဘာပြောလဲဆိုတော့ဝိသကဥပါဒယခုဖြေကြတာတွေကို သူဖြေတာတွေအာမြဘူးဆိုရင်တဲ့မြတ်ဗုဒ္ဓထံကိုသွားမေးပါတဲ့ပြီးတော့မြတ်ဗုဒ္ဓဟောကြားတဲ့အတိုင်းဖြေကြားတဲ့အတိုင်းမှတ်ယူတော်မှာဒါမိန်လိုက်တယ် ဒီလိုနဲ့ဝိသကာဥပဒကဘာလို့လဲဓမ္မရိနာဘေကုဏမထံကနေဖြစ်ကြချက်ကိုနှစ်သက်လက်ခံသာရုခေါ်ယူသေးစွာရှ िख ိုးပြီးတော့မြတ်ဗုဒ္ဓထံသွားရောက်ပြီးတော့ရှ िख ိုးပါတယ်နော်ရှ िख ိုးပြီးတော့မြတ်စွာဘုရားနိနာမှာယူသေးစွာထိုင်ပါတယ်ထိုင်ပြီးတော့သူနဲ့မေးဖြစ်လောက်ခဲ့တဲ့အကြောင်းအရာတွေအကုန်လျှောက်ထားပါတယ်အဲဒီမှာမြတ်စွာဘုရားဗာမိတ်လိုက်လဲဆိုတော့ဒဂဝိသကာတဲ့ ဓမ္မရိနာဘေကုဏီမှာကြီးကျယ်ပညာနဲ့ပြည့်စုံသူဖြစ်တယ်တဲ့ဒီမေကုမြောက်ငါဖျားမေးလာရင်လည်းပဲဒီတိုင်းပဲဖြေရမှာ ဖြစ်တယ်လို့ထောက်ခံချက်ပေးလိုက်တာပဲနော်ဒီတော့ဝိသကဥပဒကအလွန်ချေနာအာရဆိုလိုတော့ဘုန်းကြီးတို့ပါဠိတော်တွေမှာတွေ့လိုက်မယ်နော်ရှင်သာရိပုတ္တဟောတာလေအခုဆိုဒီသုလဝေဒနာတုတ်ဆိုလဲဘေကုဏီမာကြီးဟောတာဒါပေမဲ့လို့ဘုရားကထောက်ခံမှုပေးလိုက်တယ်ဘုရားဟောလို့ဘုန်းကြီးတို့ကယူဆတာနော် ငါမေးလေဒီတိုင်းဖြေရမယ်ဆိုသူ ဖြေတာဟာဘုရားဖြေတာနဲ့တူတူပဲအဲ့လိုပြောတာပဲဒါကိုဘုန်းကြီးတကြောင်ဘုရားဟောလို့သတ်မှတ်လိုက်တာပဲနော်ရှင်သာရိပုတ္တရာဟောတဲ့တရားတွေရှိတယ်ဒါကိုလည်းဘုရားအတိမပြုတဲ့အတွက်ဒါဘုရားဟောရှင်မောဂလဟောတဲ့တရားတွေရှိတယ်ဒါလည်းဘုရားအတိမပြုလိုက်တော့ဘုရားဟောဘုန်းကြီးတွေကအဲ့လိုယူသတ်မှတ်တယ်ပေါ့နော်ထေရဝါဒဒီစုရဝေဒန္တာတုတ် ဟောနိုင်မှုကိုအကြောင်းပြုပြီးတော့ဓမ္မဒိဋ္ဌာဆိုတော့ဘေကုဏီမှာမြတ်စွာဘုရားကသူကလည်းရှိရှိဘဒုမုဒ္ဒမြတ်စွာဘုရားလက်ထက်မှာဆုတောင်းခဲ့တာကိုတရားဟောကောင်းတဲ့နေရာမှာအကောင်းဆုံးပေါ့ဓမ္မဂတိကဘွယ်တို့ဂုံတို့ဒါအေရတဲ့ချီးမြှင့်တာပေါ့။နော်ဘေကုဏီမှာယတာမဘေကုဏီမှာမဟုတ်တရားဟောတဲ့နေရာမှာတကယ်ကိုတော်တဲ့ဣတရေရတဲ့ဘေခုနီမာကြီးဆိုဒါကြောင့်မို့ခုနကဝိတာခအနာဂံဥပဒကမေးသည်များကိုလွယ်လကူဖြည့် ဖြည့်ရှင်းနိုင်တယ်ဒါဒီတော့ရဲ့ဟိုကြီးညိုစရာလေးတွေပေါ့နော်အဲ့တော့ဘုန်းကြီးတို့ဒီတော့မှာအဓိကကြားတာလေးတွေကတော့ဝိညာဉ်နဲ့ပတ်သက်တာတွေအဲ့ဒါလေးအရေးကြီးတာပေါ့နော်ဝိညာဉ်နဲ့ပတ်သက်တဲ့ချက်လက်တွေအရေးကြီးတာနော်အဲ့ဒါဒီဒါကြောင့်ဒီကဒီလောက်မှထားမယ်နော်ဘာဖြစ်လို့လဲဆိုပြောစရာတွေမပြီးနိုင်မှဖြစ်မှာလို့နော်ခေါင်းစည်းတိုင်သွားမယ်ခေါင်းစည်းမှာဘုန်းကြီးတို့ဗာပြောထားတယ်ဆိုတော့အာ ဝေဒနာ ဝေဒနာအကြောင်းနော်ဝေဒနာအကြောင်းကိုဘုန်းကြီးတို့ခေါင်းစည်းမှာပေးထားတယ်ဝေဒနာဟူသည်ဝေဒနာဆိုတာဘာခေါ်တယ်လဲဒီလို ပြောခဲ့တယ်ပေါ့နော်အဲ့ဒါလေးကိုစပြောကြအဲ့ဒါလေးစနာကြအောင်တရားတွေကနည်းနည်းချင်းနည်းနည်းချင်းတော့လေ့လာမှာပေါ့နော်ဝေဒနာဆိုတာဘာလဲဆိုတော့ဥပမာလေးနဲ့ဒီစာပေကျမ်းဂန်များတော့ဖြည့်ရှင်းကြတယ်ပေါ့နော်။နောက်ရှေးတုန်းကတော့ဘင်းစားဖို့တောက်ဖို့အတွက် ချက်ပြုတ်ရတဲ့ပုဂ္ဂိုလ်စားတော်ကဲလို့ခေါ်တယ်နော်အဲဒီစီမံချက်စီမံချက်ပြုတ်ပြင်ဆင်ရတဲ့စားတော်ကဲကနေပြီးတော့ချက်ပြုတ်ချက်ပြုတ်ပြီးတော့ဘယင်ကြီးကိုလာဆက်တာဘယင်ကြီးကအဲဒီစားစရာတွေအာပါတရခံစားစားတော့တယ်လို့ကောင်းတဲ့အာယုန်တွေမကောင်းတဲ့အာယုန်တွေကောင်းတာလည်းမဟုတ်ဆိုးတာလည်းအာယုန်တွေအဲ့ဒီအာယုန်တွေတွေ့ကြုံလာတဲ့ကဒီအာယုန်တွေအရသာကို ခံစားတတ်တဲ့သဘောကိုဝေဒနာလို့ခေါ်တယ်။အဲ့ဒါလေးမှတ်ထားမယ်နော်။အာယုန်ရဲ့အာယုန်ကိုခံစားတတ်တဲ့သဘောကိုဝေဒနာလို့ခေါ်တယ်။အဲ့မှာဘုန်းကြီးတို့ဒီမှာကောင်းစီလေးပေးထားတဲ့အတိုင်းပဲဘုန်းကြီးပြောပါမယ်နော်။အဲ့မှာမာသရိပ္ပံတောက်ကြတော့ဘုရားကဝေဒနာ၉မျိုးဟောတာ။အဲ့ဝေဒနာနုပဒနာခုနကိုရှင်ခုနမတ်စုလေးပြန်တင်မယ်။ ပထမဆုံးဒီမှာမဟာတတိပဌာန်တုတ်ကလာတဲ့ဝေဒနာ၉မျိုးဆိုတဲ့ဇာလေးဘုန်းကြီးတို့ပေးထားပါတယ်နော်အဲဒီဝေဒနာနုပဒနာမှာပါတဲ့မဟာတတိပဌာန်တုတ်မှာပါတဲ့ဝေဒနာ၉မျိုးဝေဒနာ၉မျိုးဆိုတာကတော့ပထမဆုံးကောင်းတာတွေခံစားတယ်အဲ့မှာနော်ဒါကဝေဒနာ၃မျိုး၆မျိုးဘုရားဟောထားတဲ့ဒါတတိပဌာန်တုတ်ထရအတိုင်းပဲဒုက္ခဝေဒနာဆိုကောင်းတဲ့အာယုံကိုခံစားတာပေါ့ဗျာဒါဒုက္ခဝေဒနာ ဒုက္ခဝေဒနာဆိုမကောင်းတဲ့အာယုံခံစားတာဒုက္ခဝေဒနာခေါ်တယ်ဥပေက္ခဝေဒနာဆို ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ခုနကသုလဝေဒနာတုတ်တုံးကလည်းဒါပြောပြီးသားမို့ဘုန်းကြီးကဒီမှာအထူးမရေးတော့ဘူးဥပေက္ခဝေဒနာဆိုကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ခံစားမှုတစ်မျိုးကိုဥပေက္ခဝေဒနာခေါ်တယ်အဲ့ဒါတွေကသာမိတာဆိုနိတာမိတာတို့မတွဲဘူးတတ်တတ်ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဒီသုံးမျိုးအခြေခံထားမယ်။ ပြီးမှနောက်ကတာမိတာနိနိရာမိတာနဲ့တွဲတဲ့ဝေနာ6မျိုးဒုက္ခဝေနာကိုလည်းပါဠိလိုရင်ပြောမယ်တာမိတာဒုက္ခဝေနာနိရာမိတာဒုက္ခဝေနာဒီလိုခွဲမယ်တာမိတာဒုက္ခဝေနာဆိုတော့ခုနကောင်းတဲ့အာယုန်တွေခံစားတဲ့နေရာမှာသူကအာယုန်၅ပါးကာမဂုဏ်တရားတွေနဲ့ပတ်သက်တဲ့ခံစားမှုမျိုးပဲနော်ကာမဂုဏ်တွေနဲ့ပတ်သက်ပြီးချမ်းချမ်းသာသာခံစားမှုမှုမျိုးတာမိတာဒုက္ခဝေနာ ဥမာဆိုပါတော့မြင်စရာအာယုံလေးတွေတာအာယုံသမီးအာယုံပစ္စည်းအာယုံဒီပုံမှာနှစ်သက်သဘောကြနေအာရူပအာယုံခေါ်တယ်နော်အတန်ဒီကိုနှစ်သက်သဘောကြနေတယ်ဒါကတာတာယုံမှာနှစ်သက်သဘောကြပြီးခံစားနေနော်ပြီးတော့အနံလေးမှာနှစ်သက်သဘောကြတယ်စားစရာလေးကိုနှစ်သက်သဘောကြတယ်အတွေ့အထိတွေကိုနှစ်သက်သဘောကြအိမ်ကြောင်းပေါ့ဒါတွေနှစ်သက်သဘောကြတယ်ဒါတာမိတာဒုက္ခဝိနာခေါ်တယ် နိရာမိတဒုက္ခဝေနာဆိုတာကဟိုအရင်တော့ပြောရရင်တော့တရားရှုမှတ်တာနဲ့မရှုမှတ်တာကွဲတာပါဗျာနိရာမိတဒုက္ခဝေနာဆိုတာကဒီအာယုန်ဒီပေါ်မှာပေါ့နော်ကောင်းတဲ့အာယုန်အတိတ်တုန်းကတွေ့ခဲ့တဲ့ထပ်ပြောမယ်နော်ဒါမိတဒုက္ခဝေနာကအခုခံစားနေတာကိုလေဒီအာယုန်၅ပါးကမခုခံစားနေရလဲနှစ်သက်သဘောကြတယ်အရင်တော့ခံစားတာလေးတွေတွေးတွေးတွေးတွေးပြီးနှစ်သက်သဘောကြတယ် အဲ့ဒါကတော့ဘာလဲဆိုအာယုံ၅ပါးကာမဂုဏ်တရားတွေနဲ့ပတ်သက်ဆက်ဆက်နေတဲ့အတွက်သာမိတာဒုက္ခဝိနာ ခေါ်တယ်နိဒာမိတာဒုက္ခဝိနာဆိုတော့ကအတိတ်တုန်းကလည်းကောင်းတာတွေခံစားခဲ့တယ်ယခုကောင်းတာတွေခံစားမှုလည်းကြုံတယ်ဘယ်လိုပဲကြုံညွန်သူကအတိတ်တုန်းကကောင်းတာခံစားမှုတွေပြန်တရိယာရင်လာရင်လေဒါကိုအနိစ္စဒုက္ခနာတမြောင်ရှုတာလက်ရှိခံစားနေတဲ့ချိန်မှာလည်းစားတော့နေတဲ့ချိန်မှာပေါ့တရားရှုမှိုင်းနဲ့ဒီဝိပဿနာရှုတယ်ဆိုတာဒါပဲ စားတော့နေထိုင်နေတဲ့ကတတိလေးနဲ့မပြတ်ရှုမှတ်နေဘလောက်ဒီရှုမှတ်မလဲအနေစာဒုက္ခအနတ္တမြောင်ရှုမှတ်ရမယ်အဲ့လိုရှုမှတ်နေတော့ဒီအာယုံ၅ပါးကာမဂုဏ်တရားတွေနဲ့မပတ်သက်တဲ့ဒုက္ခဝိညာဉ်လို့ခေါ်တယ်အဲ့ဒါနိဒာမိတဒုက္ခဝိညာဉ်ဒုက္ခဝိညာဉ်လည်းဒီတိုင်းပဲခွဲမယ်နော်တာမိတဒုက္ခဝိညာဉ်နိဒာမိတဒုက္ခဝိညာဉ်ဒီခံစားမှုကလည်း ဆင်းရဲခံစားမှလည်းအတိတ်ကခံစားတာရှိတယ်အခုခံစားနေတာရှိတယ်ပေါ့နော်အတိတ်ကခံစားတာပဲဖြစ်ဖြစ်အခုခံအတိတ်တော့မကောင်းတာတွေခံစားရတယ်အခုမကောင်းတာခံစားရတယ်ဒါတွေပြန်ပြန်ပြီးတော့တွေးနေရင်ဟောလားဒါကတာမိတာဒုက္ခဝင်တော့ဒုက္ခဝင်တော့အတိတ်တုန်းကမကောင်းတာတွေခံစားရတယ်အခုမကောင်းတာတွေခံစားရတယ်အဲ့ဒါတွေကိုတွေးမနေဘူးဒေါသဖြစ်မနေဘူးဘာလို့မှလဲဝိပဿနာ ရှုတာပေါ့ တတိလေးနဲ့စောင့်ကြည့်နေတယ်။ပေါ်ပြီးပြောင်းဖြစ်ပြီးပြက်မြင်အောင်ကြည့်တယ်။ဆင်းရဲတဲ့သဘောမြင်အောင်ကြည့်တယ်။ကိုဖြစ်လို့မဖြစ်တဲ့သဘောမြင်အောင်ကြည့်တယ်။အဲ့လိုမြင်သွားရင်ဒါနိရာမိတာဒုက္ခဝိညာလို့ခေါ်တယ်။ဥပ္ပခဝိညာကြတော့လေဒီလိုနှစ်မျိုးခွဲပါ။တာမိတာဥပ္ပခဝိညာနိရာမိတာဒုဥပ္ပခဝိညာတာမိတာဒုက္ခဝိညာဥပ္ပခဝိညာဆိုအာယုံ၅ပါးကာမဂုဏ်တရားတွေကဟုတ်လားအတိတ်တုန်းက ဟိုချမ်းသာလည်းမို့ဆင်းရဲလည်းမို့တာမန်ခံစားမှုမျိုးတွေရှိတယ်အခုလည်းချမ်းသာမှုဆင်းရဲမှုတာမန်ခံစားမှုတွေရှိတယ်အဲ့ဒါတွေကိုတည်ငြိမ်ခံစားမှုလည်းပြောလို့ရတော့ဗောနော်အဲ့ဒါတွေပြန်တွေးပြီးတော့နေခဲ့လို့တာမိတာအာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်တဲ့တာမိတာဝိခဝင်တာဖြစ်ပါတယ်ဒီလိုတွေပေါ်လာတဲ့အချိန်မှာဘုန်းကြီးတို့မလွတ်တမ်းနေစာဒုက္ခနတ္တရှုနိုင်မယ်ဆိုရင်ဒီအာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးတော့ ချမ်းသာမှုဆင်းရဲမှုလည်းတိမ်မွေးနှူးညံ့တဲ့သဘောလေးတွေကို နေစာဒုက္ခအနတ္တမြင်အောင်ရှုမယ်ဆိုရင်တော့ဒါနိဒာမိတာဥပိ္ခဝေနာလို့ခေါ်တယ်နော်ပထမဆုံးကတော့မူရင်းကတော့ဒုက္ခဝေနာဒုက္ခဝေနာဥပိ္ခဝေနာဒီလိုမှတ်တာဒုက္ခဝေနာဆိုချမ်းသာတွေကိုခံစားနေတဲ့သဘောကောင်းတာတွေကိုခံစားနေတဲ့သဘောဒုက္ခဝေနာဆိုမကောင်းတာတွေခံစားနေတဲ့သဘောဥပိ္ခဝေနာဆိုကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်အဲလိုမျိုးခံစားနေတဲ့သဘောဥပိ္ခဝေနာ အဲ့ဒီကမူရင်း၃ခုမှတ်တာမူရင်း၃ခုမှာနောတသာမိတာဒုက္ခဝေနာနိဒာမိတာဒုက္ခဝေနာအောက်ကရှင်းလင်းချက်ကတော့တသက်ခွင့်စာကိုမိနဲ့ရေးတာဒုက္ခဝေနာမှာလည်းသာမိတာဒုက္ခဝေနာဒုက္ခဝေနာ မှာလည်းနိဒာမိတာဒုက္ခဝေနာဥပေက္ခဝေနာမှာလည်းသာမိတာဒုက္ခဝေနာသာမိတာဥပေက္ခဝေနာအလုံးပေါင်းတော့၉မျိုးပေါ့ဗျာမာတိပြန်တုတ်ကတော့ဒီ၉မျိုးခေါ်တာနောက်အောက်ကကြည့်မယ်အောက်ကဆက်ကြည့်မယ် ဟောကဆရာကကျတော့ဗိဓမတသင်္ဃာလာတာသင်ညိုကြံပေါ့နော်ဘုန်းကြီးတို့ဒီဗိဓမသင်တဲ့ပုံကိုယ်တွေအားလုံးနားလည်နေတယ်သူကတော့ဘယ်လိုသုံးတာလဲအနုဘဝနာအဖြစ်ဝေနာခံစားမှုအနေနဲ့ဝေနာ၃မျိုးနော်အိန္ဒြေအနေနဲ့ဝေဒနာ၅မျိုးဒီလိုခွဲပြတော့ခံစားမှုဆိုဒုက္ခဝေဒနာကောင်းတာခံစားတယ်ပေါ့ဗျာဒုက္ခဝေဒနာဆိုးတာခံစားတယ်ခံခက်တာတွေခံစားတယ်ဒုက္ခဝေဒနာ အာရုကဒုက္ခဝေနာအာရုကမဒုက္ခဝေနာဆိုဆိုတာလည်းမဟုတ်ဘူးကောင်းတာလည်းမဟုတ်ဒီလို ခံစားမှုတစ်မျိုးရှိတယ်အဲ့ဒါမျိုးကိုအာရုကမဒုက္ခဝေနာဒါကအနုဘနာဆိုခံစားမှုအနေနဲ့ဝေနာ၃မျိုးဆိုသင်ညုံမှာပြောသွားပါတယ်နောက်တစ်ခုကတော့အိန္ဒိယအနေနဲ့ပြောသွားပါတယ်နော်အိန္ဒိယအနေနဲ့ပြောတာလည်းမှတ်လို့လွယ်ပါတယ်ဒုက္ခဝေနာမှာလည်းကိုယ်နဲ့ခံစားတာရှိတယ်စိတ်နဲ့ခံစားတာရှိတယ်ကိုယ်နဲ့ ကောင်းမွန်ခံစားတာရှိတယ်စိတ်နဲ့ကောင်းမွန်ခံစားတာရှိတာပေါ့နော်ကိုယ်နဲ့ခံစားတာအိမ်ကောင်းကောင်းနေတယ်ကြောင်းကောင်းကောင်းနေတယ်စားစရာကောင်းကောင်းစားနေရတယ်ဒါကိုယ်နဲ့ခံစားတာစိတ်နဲ့ခံစားဒါတွေဝမ်းမြောက်ဝမ်းသာပြင်းနေကျေနပ်နေတဲ့ပီတိဒုက္ခတွေဖြစ်နေဒါစေတသိက်ကဒုက္ခခေါ်တယ်ကာယိကဒုက္ခကိုဘုန်းကြီးတို့တင်းညိုလိုပါလို့ကတော့ဘယ်လိုသုံးလဲနောက်ကဒုက္ခဝေနာသုံးတယ်စေတသိက်ကဒုက္ခကျတော့သောမနတ္တဝနာကျေနပ်တာဝမ်းနာဝမ်းမြောက်တာပီတိတွေဖြစ်တာဒါမျိုးပေါ့နော် ဒုက္ခဝေဒနာမှလည်းနှမျိုးခွဲတယ်ကာယကဒုက္ခစေတသိကဒုက္ခဒုက္ခဝေဒနာကာယကဒုက္ခဆိုတာတော့ခလုတ်တိုက်မိတာလို့နော်တကူတရားထိခိုက်ဒဏ်ရာရတာလို့ဒါကိုယ်မှာဆင်းရဲတွေခံစားနေရတော့ဒါဒုက္ခဝေဒနာနော်ပူတာတွေမခံမရနိုင်အောင်ပူတယ်အေးတာတွေမခံမရနိုင်အောင်ပူအေးတာတွေခံစားရတယ်ပူတာတွေခံစားရတယ်ဒါမျိုးဒါကာယကဒုက္ခတွေပေါ့ဗျာကိုယ်ပင်မနဲ့ဒုက္ခတွေကာယကဒုက္ခစေတသိကဒုက္ခဆို စ္စည်းတွေကဆုံးရှုံးသွားပြီပူဆွေးဝမ်းနဲ့ငိုကြွေးနာတာသမီကိုနှစ်သက်မြန်တဲ့ပုဂ္ဂိုလ်သေသွားပြီဒါမျိုးတွေပေါ့ပစ္စည်းဥစ္စာတွေဆုံးရှုံးသွားပြီကိုသက်ပေးတွေကြုံတော့မယ်လို့ဒါမျိုးစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်တော့ဒါကိုဒေါမနတဝိနာခေါ်တယ်နော်ဒီလိုလေဒါလေးလည်းမှတ်ထားနော်ကာယကဒုက္ခဆိုရင်ဒုက္ခဝိနာစေတသိကဒုက္ခဆိုရင်တော့ဒေါမနတဝိနာအာရုကမတုခဝိနာဥပေက္ခဝိနာ ဒီမှာတော့ကာယကစေတသိကမခွဲဘူးဗျာသူကဘာဖြစ်လို့လဲဥပ္ပခာတိမ်တိမ်မွေးမြနူးညံ့လေးဆိုတော့ခွဲစရာမလိုဘူးဒီတော့သိညိုအနေနဲ့ပြောရင်ခံစားမှုအနေနဲ့ဝေနာ၃မျိုးဒုက္ခဒုက္ခအာရုကမတူဥပ္ပခာဝေနာအတူတူပဲပေါ်ကဖျားအောင်နဲ့အေဒီဒီအနေနဲ့ခွဲသွားတာကနော်ကာယကစေတသိကဒါလေးတွေဒုက္ခနဲ့ဒုက္ခကာယကစေတသိကဒါလေးတွေခွဲသွားတာပေါ့ဗျာ နောက်တစ်ခုကတော့ဘုန်းကြီးတို့ဒီထဲမှာမပါဘူးနော်ဟိုဆဆက်ကတုတ်တံဟာလေးပြောမယ်ကိုရှင်အဲ့ဒီဟာလေးတင်ပေးမယ်ဆဆက်ကတုတ်တံမှာကြောင့်ဝေဒနာ6မျိုးပြောတာနော်ခေါင်းစည်းအားဒါလေးပေးပါဆဆက်ကတုတ်တံဝေဒနာကျောင်းဒါတွေကတော့မကြမ်းကြကြားနေရမှာလေဘာဖြစ်လို့လဲဆိုတရားရှုမှတ်တဲ့ခါမှာဒါတွေကတွေ့နေဆဆက်ကတုတ်မှာကြောင့်ဝေဒနာ6မျိုးပြောသွားဒီဆဆကတုတ်ဝေဒနာ6မျိုးကကြာဘာတွေလဲလို့မေးလို့အဲ့ဒီမှာနော်ဓာရ နော်ဓာရ6ပါးပြီးတော့အာယုံ6ပါးနော်ဓာရ6ပါးကိုရင်မှတ်မယ်ပမာလိုမှတ်မယ်နော်မျက်စိနားနှာခေါင်းရှားကိုယ်ဘဝင်စိတ်ဒါအတင်းကြင်ကြုံမှခန္ဓာကိုယ်ကြီးမှာရှိတာကိုဓာရ6ပါးခေါ်တယ်နော်မျက်စိနာနှာခေါင်းရှားကိုယ်စိတ်ကာယဓာရဝစီဓာရခန္ဓာဓာရကာယဓာရဝစီဓာရဖြစ်သွားကာယဓာရသောတာဓာရခန္ဓာဓာရစေဝဓာရကာယဓာရ နော်မနောဒွါရစကုဒွါရပြောမှာဘုန်းကြီးကာယဒွါရတွေသွားပြောတယ်မျက်စိဆိုရင်စကုဒဒါတော့ပါဠိလိုမှတ်ချင်မှပေါ့ဗျာဗမာလိုကပိုးလွယ်ပါတယ်ဒွါရ6ပါးအခန္ဓာကိုယ်ခန္ဓာကိုယ်မှာရှိနေတဲ့အခန္ဓာမျက်စိနာနှာခေါင်းရှာကိုယ်စိတ်ဘဝင်စိတ်မနောဓာတော့ဘဝင်စိတ်တိအောင်မှတ်မယ်ပြီးတော့အာယုံ6ပါးအစင်အတန်အနံရတာအတွေ့အထိကြံတွေးစရာ ပြန်ပြောမယ်အဲ့ဒါကိုအတိုက်တလို့ခေါ်တယ်မျက်စိကိုအစင်းကနေလာပေါင်းစုံ တိုက်ဆိုင်ပြီးတဲ့အခါကျတော့နောက်ကအပွင့်တစကုဝိညာဉ်စိတ်မြင်သိစိတ်ဖြစ်သွားတယ်နော်ဓာရ6ပါးကကိုယ်ခန္ဓာကိုယ်မှာရှိတဲ့အတွက်အခန္ဓာအာယု6ပါးကအပြင်ဘက်မှာ ဖြစ်တဲ့အတွက်အတိုက်တလို့သုံးပါတယ်အတိုက်တလေးကိုလည်းမှတ်ထားမယ်ပါလေအစင်အတန်အနံအရာတာအတွေ့အထိကြံတွေးစရာ ဒါတွေကဝိပဿနာရှုတိုင်းဒါတွေကိုသိထားမယ်နော်နားလည်ထားမယ်ဒါလေးတွေဒီကြောတော့မှတ်ထားဖို့ဗျဗမာပါဠိလိုမရရင်လေဗမာလိုမှတ်မိလည်းမစိုးဘူးဒါရ6ပါးပြန်ပြောမယ်မျက်စိနားနှာခေါင်းရှားကိုယ်ဘဝင်စိတ်အာယုံ6ပါးအစင်အတန်အနံရတာအတွေ့အထိကြံတွေးစရာကိုယ်မျက်စိကိုအစင်အာယုံတစ်ခုလာမြင်လာပြီ ကတ်လို့ရင်လည်းမမြင်ဘူးလေဝေးလို့ရင်လည်းမမြင်ဘူးလေနော်အလောတော်နေရာတော့ပေါင်းစုံတိုက်ဆိုင်ပြီတိုက်ဆိုင်နေဆိုအလောတော်နေရာတော့တင့်တော်တဲ့နေရာတော့တွေ့ဆုံတာပြောမျက်စိလာတိုက်ရင်လည်းပဲမြင်မလဲနော်အဲ့လိုဒါရ6ပါးဒီစက္ကုဒါရမျက်စိနဲ့ဆင်းတကူပေါင်းစုံတိုက်ဆိုင်မိလာတဲ့ခါကျဘာဖြစ်လဲမြင်သိစိတ်ဖြစ်တာပေါ့ဗျာဒါဝိညာဉ်6ပါးအပွင့်တလို့ခေါ်တယ်သူတို့က ပေါင်းခြင်းကြောင့်နောက်ကမြင်သိစိတ်ဖြစ်လာတော့ပွင့်တခေါ်တယ်အတန်ကိုနားမှာအတန်ကလာပေါင်းစုတိုက်ဆိုင်ပြီးတဲ့အခါကျကြားသိစိတ်ဖြစ်တယ်ဒါသောတာဝိညာဉ်စိတ်ပေါ့နော်ကိုနှာခေါင်းမှာအနံ့ကလာပြီး ထိထိကြိုက်ပြီးဆိုရင် ထိလာပြီးဆိုရင် အနံ့သိစိတ်ဖြစ်တယ်ကိုရှာဘော စားစရာလေးတခုတင်ပြီးစားလိုက်မယ်ဆိုရင် စားသိစိတ်ဖြစ်တော့ကိုခန္ဓာကိုယ်ပေါ်မှာကြံတန်းတဲ့အတွေ့အထိလေးတခုလာထိမယ်ဆိုရင် တွေ့ထိတဲ့စိတ်နော်ယာနာကောင်းစိတ်ဆိုဟိုဆရာတို့ရပြန်ပါကိုယ့်ရဲ့မနောဘဝင် အကြည်တက်ကလေးတဲ့မှာဘုန်းကြီးတို့ကြံတွေးစရာတွေကပေါင်းစုံလာတိုက်ဆိုင်လိုက်တော့ကြံတိစိတ်ကြံတွေးတဲ့စိတ်တွေဖြစ်တယ်ဒီလိုမှတ်ထားပါအဲဒါဝိညာဉ်6ပါးအပွဲနာ6ပါးကမြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စားသိစိတ်တွေ့ထိသိစိတ် ကြံတွေးစိတ်ဒီလိုမှတ်ထားတယ်။ပြီးတော့ချုံပြောရင်ဓာရ6ပါးအာယုံ6ပါးဝိညာဉ်6ပါးဓာရနဲ့အာယုံနဲ့ပေါင်းစုံလာရင်ဝိညာဉ်6ပါးအပွင့်တတ်တွေဖြစ်ပေါ်လာ။ဓာရအာယုံဝိညာဉ်ဒီ၃မျိုး ပေါင်းစုံတဲ့ချိန်ဒါရပြောရင် အစင်းနဲ့မျက်စိပေါင်းလိုက်တယ်ပေါင်းတဲ့အခါမြင်သိစိတ်ဖြစ်တယ်ဒီ၃မျိုးဖြစ်တဲ့အချိန်မျိုးကိုသက္ခုတံပတ္တသက္ခုတံဖတ်တာမျက်စိမှာတွေ့တဲ့အတွေ့အထိ သူကတော့စေတသိက်အတွေ့အထိပြဟိုလိုကြီးမဟုတ်ဘူးစိတ်အတွေ့ရုပ်အတွေ့အထိမဟုတ်ဘူးဒီဖတ်တာနော်တော်တော်ပြောရခက်တယ်တမာရီအကောင်မှမြင်နိုင်ကိုနားမှာအတန်နဲ့တိုက်ဆိုင်ပေါင်းစုံလာဈာတိစိတ်ဖြစ်တယ်အဲ့ဒီအဲ့ဒီသုံးမျိုးပေါင်းစုံပြီးတဲ့အချိန်ကိုသောတာတန်ဖတ်တာနားမှာအတွေ့အထိတစ်မျိုးဖြစ်တယ်နော်စေတသိက်အတွေ့အထိပြောတယ် ကိုယ့်ရဲ့နှာခေါင်းမှာအနတ်လာပေါင်းစုံတိုက်ဆိုင်ပြီးအနတ်သိစိတ်တွေဖြစ်တယ်အဲ့ဒီသုံးမျိုးပေါင်းစုံရင်ဂါဏတပတ္တနှာခေါင်းမှာစေတသိက်အတွေ့အထိလေးဖြစ်တယ်ကိုယ့်ရဲ့ရှားပေါ်မှာစားစရာလေးတခုတင်ပြီးစားမယ်ဆိုစားသိစိတ်ဖြစ်တာပေါ့အဲ့ဒီသုံးမျိုးပေါင်းဆိုရင်ဇိဝတ္တဖတ်တာရှားအတွေ့အထိစေတသိက်အတွေ့အထိလေးဖြစ်တယ် ကိုယ်ခန္ဓာကိုယ်ပေါ်မှာထင်ရှားတဲ့အတွေ့အထိတစ်ခုလေးလာထိလိုက်မယ်ဆိုရင်တွေ့ထိတဲ့စိတ်တွေဖြစ်တယ်ဒီသုံးမျိုးပေါင်းဆိုရင်ကာယတာပတ္တခန္ဓာကိုယ်မှာစေတသိက်အတွေ့အထိဖြစ်တယ်နောက်အရပိုးပို့ပိုးပို့ခက်လာတော့ဗောဗျာကိုယ့်ရဲ့မနောဘဝင်ကြည်တဟရိယဝတ္ထုပေါ်မှာရှိနေတဲ့မနောဘဝင်ကြည်တလေးပေါ်ဒီကြံတွေးစရာလုံးတွေပေါင်းစုံတိုက်ဆိုင်ပြီးလဲကြံတွေးတဲ့စိတ်တွေဖြစ်တယ်ဒါမနောတပ္ပတ္တလို့ခေါ်တယ် ုန်းကြီးတို့ဒီနေ့ပြောကျင်တာဝိညာ6မျိုးနောက်ကပဲနော်ပထမဒွါရ6ပါအာယုံ6ပါဝိညာဉ်6ပါဖတ်တာ6ပါဒါလေးတွေကိုယ့်ကိုမှတ်ထားမယ်နော်ကိုဒီဇာလေးထုတ်ထုတ်ကြည့်တာအဲ့ဒီရင်တော့ပေးခဲ့ပြီးပြီအဲ့ဒီနောက်မှာမှဘုန်းကြီးဝေဒနာ6ပါဆိုဖြစ်လာဒီဖတ်တာဆိုတွေးထီပြီးတော့မျက်စိလေးပေါ့မျက်စိပေါ်မှာ တွေးထိလေးဖြစ်လာတယ်စေတသိက်တွေးထိလေးကဒါကောင်းတာတွေးထိပေးမယ်ဆိုးတာတွေးထိပေးမယ်တခါတခါကျတော့ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်တစ်မျိုးမျိုးတွေးထိပေးတယ်ကောင်းတဲ့အာယုံတွေးထိပြီးရင်သက္ကုတံပတ္တသာဒုက္ခဝေနာဖြစ်တာပေါ့မကောင်းတဲ့အာယုံကိုတွေးထိပေးမယ်ဆိုရင်တော့ဒုက္ခဝေနာ ဖြစ်မှာပေါ့သက္ကုတံပတ္တသာဒုက္ခဝေနာပေါ့ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်တာမအာယုံမျိုးတွေးထိပေးမယ်ဆိုရင်တော့သက္ကုတံပတ္တသာဥပ္ပခဝေနာပဲ ဒါပဲလို့ဒီမှာတော့ဝေဒနာပဲတာမန်ပြောသွားတာတပြိုင်တည်းတည်းသူကဒုက္ခဒုက္ခဥပေက္ခတပြိုင်တည်းတည်းမဖြစ်ဘူးလေတစ်ခုပဲဖြစ်တော့ဒါကြောင့်စက္ခုမျက်စိကိုအမိပြုပြီးတော့စေတသိက်ဖတ်တာလေးကတွေးထိပေးလိုက်တာတွေးထိပြီးတော့နောက်ကခံစားမှုတွေဖြစ်လာပါကောင်းတာတွေးပြီးတော့ကောင်းတာခံစားမကောင်းတာတွေးပြီးတော့မကောင်းတာခံစားကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်တဲ့ခံစားမှုတစ်မျိုးဥပေက္ခကိုခေါ်တယ် အဲ့ဒါကိုသကုတံဖတ်တာစာဝေဒနာလို့ဒါပြောပါတယ်။နောက်အတန်နဲ့နာပေါင်းစုံတွေ့ပြီးတွေ့ဆုံပြီးတဲ့အခါကျတော့ဇာတိစိတ်ဒီသုံးမျိုးပေါင်းစုံပြီးတွေ့တဲ့အခါကျတော့သောတာတံဖတ်တာနာမှာစေတသိက်အတွေ့အထိလေးဖြစ်ဒီအတွေ့အထိလေးကကောင်းတာလေးတွေ့ထိပေးမယ်။အဲ့တော့သောတာတံဖတ်တာဒုက္ခဝင်တော့မကောင်းတာလေးတွေ့ထိပေးမယ်ဆိုရင်သောတာတံဖတ်တာဒုက္ခဝင်တော့ ကောင်းတာလည်းမို့ဆိုးတာလည်းတာမန်အာယုန်လေးတွေးထိပေးမယ်ဆိုရင်သူကတော့သောတာတံဖတ်တာဥပ္ပခဝင်တာဒါမဲ့သူတို့ဟာတပြိုင်နက်တည်းမဖြစ်တခုဒီတခုဒီပဲဖြစ်တဲ့အတွက်ဘုရားကသောတာတံဖတ်တာဝေဒနာလို့ဒီလိုဟောသွားတယ်ဒီဝေဒနာလည်းနားလည်းကိုကောင်းတယ်နော်ရှုမှတ်တဲ့အခါမှာပြောပါမယ်ခုကတော့ဒီလိုပဲတာမန်နားလေလေ့လာထားမယ်ကိုယ့်ရဲ့ နှာခေါင်းပေါ်မှာအနံ့ကလာတွေ့ထိတယ်အဲ့ဒီမှာအနံ့သိစိတ်ဖြစ်တယ်ဒီသုံးမျိုးပေါင်းစုံတော့နှာခေါင်းမှာစေတသိက်တွေ့ထိလေးဖြစ်တယ်ဒီနှာခေါင်းကစေတသိက်တွေ့ထိကကောင်းတာတွေ့ထိမယ်ဆိုးတာတွေ့ထိမယ်အကောင်းဆိုးတစ်မျိုးမျိုးတွေ့ထိမယ်ဒါကြောင့်ခန္ဓာတံဖတ်တာစာဝေဒနာလို့ဖြစ်တယ်ကိုယ့်ရဲ့ရှားပေါ်မှာစားစရာလေးတင်စားလိုက်တယ်စားသိစိတ်ဖြစ်တယ်ဒီသုံးမျိုးပေါင်းစုံကြောင့်ရှားပေါ်မှာစေတသိက်အတွေ့အထိလေးစေဝံတံဖတ်တာဖြစ်တယ် ဒီဇေဝတပ္ပတ္တဆိုစေတသိက်ကကောင်းတာလေးတွေ့ထိပေးမယ်မကောင်းတာလေးတွေ့ထိပေးမယ်နော်ကောင်းဆိုတမန်ကိုတွေ့ထိပေးအဲကျတော့ဇေဝတပ္ပတ္တဆိုတာဝေဒနာဖြစ်တယ်ဒီလိုမှတ်ထားမယ်နော်ကိုယ်ခန္ဓာကိုယ်ရဲ့ပေါ်မှာထင်ရှားတဲ့အတွေ့အထိတကူလားတွေ့ထိလိုက်ပြီဆိုရင်ဒီတွေ့ထိသိတဲ့စိတ်ဖြစ်တယ်အဲ့ဒီသုံးမျိုးပေါင်းဆိုရင်ကြောင့်ခန္ဓာကိုယ်ပေါ်မှာအတွေ့အထိစေတသိက်အတွေ့အထိဖြစ်တယ်ဒီ ခန္ဓာကိုယ်မှာဖြစ်တဲ့စေတသိက်အတွေ့အထိလေးကကောင်းတာတွေ့ထိပေးမယ်မကောင်းတာတွေ့ထိပေးမယ်ကောင်းတာဆိုတာတာမန်ကောင်းတာလည်းမဟုတ်ဆိုတာလည်းမဟုတ်တာဒီတာမန်တွေ့ထိပေးမယ်ဝေဒနာတစ်မျိုးမျိုးဖြစ်သွားတယ်အဲ့ဒါကိုကာယတံဖတ်တာဝေဒနာစိတ်ထရဝေဒနာကြတော်တော်ပြောရခက်တယ်မနောဘဝင်ကြီး စိတ်လေးပေါ်မှာကြံတွေးစရာအာယုံလေးကလာတိုက်ဆိုင်တယ်အဲ့တော့ကြံတွေးစရာဖြစ်တယ်ကြံတွေးစရာပြီးအဲ့ဒီတွေးတဲ့မှာပဲစေတသိက်အတွေ့အထိဖြစ်တယ် မနောတပ္ပတာစိတ်ထဲမှာစေတသိက်အတွေ့အထိနော်ဒီစေတသိက်အတွေ့အထိတွေကကောင်းတာဒီစိတ်ကူးထဲမှာပဲကောင်းတာတွေ့တယ်ပြောစိတ်ထဲမှာသဘောကျတာသဘောကျတဲ့အခါမကောင်းတာတွေဟာဝမ်းနဲ့စိတ်ဆင်းရဲမကောင်းတာကတချို့ကောင်းတာလည်းမဟုတ်တာမှဆိုတာတာမှခံစားမှုဖြစ်တယ်ဒါမနောတမ္ပါဒသာဝေဒနာလို့ခေါ်တယ်ဒီဝေဒနာ6ပါးလည်းမှတ်ထားမယ်နော်ဟို6နိုင်ထိုးပြီးသွားရင်နော်ဟိုပြောစရာတွေအများကြီးဖြစ်နေကောင်းအဲဒီနေ့ဒီလောက်နဲ့ပြီးအောင် ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုဈာနာတိုင်းမှတ်သားနာယူကြသဖြင့်လိုက်နာကျင့်ကြအထောက်ပြီးလည်းမဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။